ကျေးဇူးတင်ပါဗောဓိရင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း14ရက်3လ2021ခုနှစ်တွင်ဟောကြားတော်မူသောအသေးကောင်းလားအသေးဆိုးလားတရားတော်ဒါနဲ့ကျေလာနေလို့မပြောင်းပါဘူးဆရာ။ဆင်မူကြည့်ပြီးလာဘူး။ဒီတော့ဒီချိန်တော့မလွှဲတာလို့ပါ။ဒီမှာလာနေနေမှမထိုင်ဘူး။ ဘူးနော်ဟင်းဟင်းတွေ့လာလို့တွေ့တာနဲ့မနာပဲတွေ့တာတူသွားမတူလားမှန်ပါပဲဘာလို့တွေ့တော့သူကပုဂ္ဂိုလ်ပဲတွေ့မှာပေါ့မှန်ပါပါဟင်မှန်ပါပါပြီးတော့တတိယလို့လာတာ ပြည်လို့ကိုတရိယာမှာပို့သာသာပါဘုရားဘုရားလို့လာပါဗျာအဲ့ပြောင်းလို့တော့ပါဗျာကိုတော်ဝင်ဘုရားကိုဆိုအချင်းဒီဘူးဆိုပါတော့ကျေးဇူးရှင်ဆိုလာမှာပေါ့ဗျာဒီဘုရားနဲ့ကျေးဇူးတင်တယ်လို့ကျေးဇူးရှင်ဘုရားဘုရားကြီးကလူပူပါတယ်ခင်ဗျားတို့အေး ဟာသူ့ပါစီလာတယ်လို့ဒီမျိုးပြောင်းလို့ဘယ်လိုဒီလိုဟုတ်ပါ့။ဆီရောက်သွား။ကြောင်းသွားတယ်ဒီ။အေးရာတို့ကြောင်းသွားသွားဆောင်းပါလေခင်ဗျာ။ဟင်းပါစီလာလို့ဒီပြောင်းလို့မျိုးကြည့်ကြမှာပါဗျာ။ဟင်းမှန်ပါဗျာ။ဟောဒီကအဲခါရကြီး မလာဘဲနဲ့တွေ့နေလောက်တာဟုတ်ပါဘူး။ဘာလို့လဲတို့အဲစားတယ်ဒီဝင်လို့တော့ပါဗျာ။ပြေနာလဲပါတို့အဲတို့ကစီမံရကြည့်ပြီးလုံးလို့တာ။မှန်ပါဗျာ။မှန်ပါဗျာ။မှန်ပါဗျာ။ဒီတခြားနမဘူးရစီရီပါကြီးကြီးဟာဒါမှမဟုတ်ဗျာ။မှန်ပါဗျာ။ဒါကဘသူကြီးဟာတဝင်း။မှန်ပါဗျာ။ဒီတို့လုံးလို့ပြောဗျာ။မှန်ပါဗျာ။ စေမှန်ပါဗျာတနည်းတစ်ချင်းတော်များလာပါလေဟာရောဒီတော်လေးပြာဖြည်းဖြည်းကြောပြလိုက်တာဗျာပြောပါလေဗျာသူကဘူးသူနောက်ကပြပဒါနာဒီကိစ္စခေါ်တာပေါ့ဗျာဘုရားတေကျောင်းဆောင်သူဘာတို့ကြားတို့အဲဒီမှာက ဆရာဘူးမပါမသိဘူးမှန်ပါဗျာဒီမနာမပါမသိဘူးမှန်ပါဗျာအာဇီမပါမသိဘူးမှန်ပါဗျာဒီဒုဋ္ဌာနာနဲ့လုခေမှုမှန်ပါဗျာဒီဒုဋ္ဌာနာလာရင်တော့နှစ်ချီခွင့်ပြုပါမှန်ပါဗျာဒေါက်တာကြီးမှန်ပါဗျာမှန်ပါဗျာဒီလိုပြောထားတာမှန်ပါဗျာမနေ့ကကိုထပ်ပြီးတော့ အဲကိုမချလို့ပြောသေးတာဟုတ်ပါဗျာအဲဉာဏ်ကိုလို့ဒီမနာပါစီတုကာကတူဒီနာကဒဇေကာလို့ကျွမ်းကျင်နေလို့ကိုမှန်ပါဗျာဒဇေကာကတော့ညမမမမမလို့ပေါ့မှန်ပါဗျာဟင်မှန်ပါဗျာအဲဒီလိုအဲရွှေဘူတို့ ဇီကုန်းတို့နောက်တိုင်တို့လို့မနဲ့ရောက်ချင်မရောက်မှာမရောက်နိုင်ပါဘူးဗျာမှန်ပါပြီဗျာခုတော့ရောက်နေပြီဘုန်းကြီးမဟုတ်ဘူးဒုက္ခနဲ့ရောက်လာတာပါဗျာကျိုးလာလို့ရောက်တယ်ဘုန်းကြီးကတောင်ကြီးအိတ်တော့ကျိုးလာတာဗျာရောက်ရှင်နေမိကြတာပါဗျာထွက်လာအင်းဘယ်တမေးတော့ဒီဘယ်ကနားရင်းဗျာဒီတက်တက်ကျင်းနာရင်းဗျာ ဟုတ်ကဲ့သာသမသာစီကငကားဘုရားကြီးဆိုင်ပြီပါဗျာဟုတ်ကဲ့မှန်ပါဗျာဒါတော့မင်းရဲ့တယ်မှာဟုတ်ကဲ့ မျိုးမဟုတ်ပါဘူးဟုတ်ပါဘူးခင်ဗျာဟုတ်ပါဘူးဆရာတော်ကတညကိုအရာမဆိုတော့ခုရေစိကကြောင့်ကြောင့်တညအေးဒီကိုတညလာအေးဟုတ်ပါဘူးခင်ဗျာမဟုတ်ပါဘူးခင်ဗျာတူတူနေနေပါဗျာဟုတ်ပါဘူးခင်ဗျာဟိုရဲ့တန်ကြီးတန်ကြီးအိတ်တို့တို့ဒီလိုတော့ဘာလဲဝင်းနီးလို့ထားမှုဟုတ်ပါဘူးခင်ဗျာဒီဒီနေနေတာပါဗျာဟင်ဝင်းလို့လောက်တယ်လို့ပြောဝင်းလို့ပြောတော့ဗျာဒီဓမ္မပြောတော့ဒေါက်တာကြီးမာတာက အဲသူမနဲ့မရောက်ခဲ့ရင်တော့အဲနာမည်ကြတော့ဘူးပြပါမှန်ပါဗျာလက်ချီခွင့်ပြုတာကိုဒီဒီဒီလိုရှိရင်မှန်ပါဗျာမှန်ပါဗျာမှန်ပါဗျာကျွန်တော်တို့ ကိုဒုနဲ့ဒုက္ခခံဖို့ခံဖို့မဟုတ်တာကြတော့တချီတော့တို့ရဒီခန္ဓာကိုမှန်ပါဗျာမှန်ပါမှန်တယ်လို့ဘာလို့ဒီကလေးရောက်ရောက်မပြင်လာရောမပြင်လာအဲသူတို့လောက်ကြဒီလိုချင်းတစ်ချက် တချီပဲပြီးတယ်မှန်ပါဗျာဒီမှန်ပါဒီပါရီဦးရတဲ့ဒီသာသနာမှာဒုက္ခခံဒုနာကလည်းလုခကြရတာကိုမှန်ပါဟုတ်ဗျာမှန်ပါဗျာဟင်အဲတခါရှမ်းတောင်ကြတော့အဲဘူဒီနာမထိုးလေးတွေတူပါ နားဖောက်ခဲ့ရတာကိုမှန်ပါသူတို့ကြတော့တနာလို့ဟဲ့နေရင်လည်းနေပါဟဲ့ဒီပါစီကြက်လူလူပါစီမှန်ပါဗျာတို့ဘယ်လောက်ကိုကြည့်ဖို့တို့ရတဲ့ဒီလိုနေနေတို့ဘယ်လောက်ဒီဒီဆိုတော့တို့ရတဲ့ဒီလိုနေနေမှန်ပါဗျာဟင်မှန်ပါဗျာဒါကိုတောင်းတာကြီးကသူ့ရွာကိုပြန်ရွှေဘူပြန်ပြောအဲရွှေဘူကတို့ကိုစကနာထိုး ဟေးမဟုတ်စံတော်ကြတော့ဘုရားဖရာဘုရားရဟေးဒီမလာနေတာတွေကအထောက်ကြီးပြအထောက်မလို့လာတာဟေးဒါစီကလာထားတာလည်းထောက်ပြဟုတ်ပါလားထောက်မလို့မဟုတ်လားဒါစီကတော့မထောက်ဘူးလို့တူပါလေဟေးထောက်မလို့ပြထောက်တယ်ပြ ဟင်ပြီးတော့ဒါစီကဟိုဒါတာကြီးဒီခေါင်းတုံးလုံးများဟုတ်ဗျာဆိုရောင်းတွေလည်းထောက်ပြရပြီတော့မှန်ပါဟင်ဒီမနာတွေလည်းထောက်ပြရပြီတော့မှန်ပါဒီပကာပူကြမှန်ပါဗျာဟင်အဲအဲအဲကုဒါတာဘာလာဟိုဒါစီနာဒါစီမရောက်ခင်ကကြိုးလို့လာပြီးထားရမယ်သူတို့မှန်ပါဟင်ဒီဖွယ်လဲသူထွက်လာပါဗျာဟုတ်ကလားဗျာ လေတူလူတောင်းတွေနဲ့ကြီးတွေဟိုကတော့ဘူးဒီနာမထုံနေလေလေမှန်ပါဗျာပြီးတော့တို့မိပြီးပြီးတော့သူတို့ကဘာဘာပြရရှာတာတည်းမှန်ပါဗျာဟင်မှန်ပါဗျာအဲတို့ဟိုစံတောင်းတော့မှရှာတုံတက်တာခါတော့ဗျာမှန်ပါဗျာခင်ဗျားတို့ပြည်တော်ကလည်းလုံးတောင်ဆရာတော့ပြီးပြီး မှန်ပါဘူးဒီကျန်တော်တော့ဘုရားဟုတ်ပါဘူးဘုရားဖြစ်တော်တာဟုတ်ပါဘူးမှန်ပါဘူးဇာတုတဲ့ဘောတာထင်တယ်ဒီဒီဒီမျိုးတို့စေတနာရှိကြောင်းလုံးဆရာတော်အဲဒီတော့ဆရာတော်လောက်ဖြစ်တာသူလည်းရောဘုရားတက်ဖြစ်တာဟုတ်ပါဘူးဒီမှန်ပါဗျာဒီမှန်ပါသူတို့ကသူတို့ဘုရားကိုတမတ်ထားတာဟုတ်ပါဘူးဒီသူတို့ဘုရားတော်သူတို့ဘုရားတော် မှန်ပါသူတို့ဒိဋ္ဌိတပေါင်းမိပါရိသာလီနဲ့အဲ့ဒါနဲ့လုပ်တာပါပဲဟုတ်ပါဘူးဟင်မှန်ပါအဲ့တော့သူတို့ကမြာကတို့ပေါ်တယ်လို့ဟိုကြည်ညိုနေကြတာသူတို့တို့ကြောင့်ပူတာပါတာဖြစ်ရတာလေဒီမှန်ပါဒါကြောင့်မို့သူတို့တော့တေးရလောက်ထိတေးတေးဘောပဲချက်တော့နေပါစေဤကောက်တာကြီးလို့ပြောတာမှန်ပါသူတို့တေးတပူမလို့လည်းဘယ်လိုဟောလဲမှန်ပါဟင်မှန်ပါဟင်အဲ့ဒုတွေးကျင်တာကတို့ပြောနေကြတာဆိုရင် အဲခါတော်ရဲ့အတူတွေ့ခြင်းအတူတူအောင်လို့မှန်ပါဗျာမှန်ပါဗျာဟုတ်ပြီမှန်ပါဗျာအတူတွေ့ခြင်းအတူတူအောင်လို့ကိုမှန်ပါဗျာဟင်မှန်ပါဗျာဟင်အတူတူရေတူတွေ့တာပဲဗျာတူတွေ့တာမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင်ဒီအတူတူရေမှာ သူပါတယ်သူပါတယ်ဗျာသူစားနေပါပြီဗျာခုမှကြိုးစားနေတာသူပါတယ်ဗျာသူပါတယ်ဗျာသူပါတယ်ဘယ်သာတူနေမှာပါဗျာမဟုတ်ပါဘူးမဟုတ်ပါဘူးဟင်ဆရာတော်မိတ်တာပါလေဗျာတို့ဩဝါဒသူသူတင်တာသုံးပါးတာနာထိုင်ဒုနာနေကြလို့ပါပဲဆိုပြီးတော့အဲ့ဒါမှတ်တာပါလေဗျာဒီဒီဒီမရသေးဘူးဗျလောက်ပါလေဗျာအသေးဒီပါပဲဆိုတော့မှမှန်ပါဗျာမှန်ပါဗျာဟို နှခေါင်းကမတ်တော်လေမှန်ပါပဲအဲပထမဘာတို့မှာတော့ဒီဒီမွေးဒီဒါပဲတို့မှာပေါ့မှန်ပါပဲရှိအဲခင်ဗျားတို့နှခေါင်းကမတ်တော်ကိုမှန်ပါပဲတူတူတာပဲမှန်ပါပဲတူတူနေတာပဲမှန်ပါပဲနော်ဒီလည်းမှန်နိုင်လို့ဒီတယ်များတို့စိတ်ကစင်ကြယ်သွားပြီဒီတယ်များတို့မအားကကောင်းလာပြီဆိုရင်အေးရာကရိုးရိုးအေးမဟုတ်ဘူးမမေးရာက ရိုးရိုးမျိုးမဟုတ်ဘူးလှုပ်လှုပ်အင်းလှုပ်လှုပ်ကြီးမှန်ပါပါအဲ့ဒီလှုပ်လှုပ်ဒီပင်လည်းဖြစ်ပြလို့သာသာတုံးတာပါမှန်ပါပါဟင်မှန်ပါပါဒီလှုပ်ရှားတာနဲ့ဖြစ်ပြအတူတူမဟုတ်ဘူးလားဟုတ်ပါပါဗျာဒါဘယ်လိုခေါင်းကမတော်ဘူးဖြစ်ဖြစ်တာလို့ထင်တယ်မှန်ပါပါအဲခင်ဗျားတို့ကခေါင်းကမတော်ဘူးဖြစ်ဖြစ်ပါပါဒီတေများအပူနေလို့စိတ်တည်လို့ ကိုယ်ကိုယ်ကိုယ်စိတ်ရှိလာလို့အကောင်းလာလို့ရှိရင်ပြည်လို့နေမဟုတ်ဘူးအဲ့ဒီရှုပ်ထုတ်ကိုမျိုးကိုလာတော့မှန်ပါရဲ့မှန်ပါရဲ့ဟုတ်ကဲ့မှန်ပါရဲ့ဆာလို့အတမာရီနမိတ်ခေါ်မှာပေါ့မှန်ပါရဲ့အဲဥက္ခာနမိတ်ခေါ်မှာပေါ့မှန်ပါခင်ရှားနမိတ်ပေါ်လာပြီလေမှန်ပါရဲ့ဟင်မှန်ပါရဲ့ဟင်ကဲဒုရှုလို့ဒီနန်းတော်မှာပဲမှန်ပါရဲ့ခင်ဗျားတို့ရှုလို့ဒီနန်းတော်မှာမှန်ပါရဲ့အတွေ့တူတာပဲ ဟင်မှန်ပါပဲဒီမှာစိတ်ပြောင်းတော့ပြောင်းမှာမှန်ပါတယ်ဗျာဟင်မှန်ပါဒုစိတ်ဘာဖြစ်နေတယ်အဲ့ဒီနမိတ်ကြည့်ရုံနဲ့သိနိုင်တယ်မှန်ပါဗျာမှန်ပါတဏှာနမိတ်လည်းပြောင်းတယ်အယောင်နဲ့ပြောင်းတယ်မှန်ပါဗျာမှန်ပါဗျာတဏှာနမိတ်လည်းပြောင်းတယ်မှန်ပါဗျာအယောင်နဲ့ပြောင်းတာမှန်ပါဗျာတွေ့စားပြီးတွေ့စားသားဆိုရင်ဘာလို့ဖြီးကြီးပေတဲ့ အရာဝတ္ထုစိတ်ဆိုတဲ့အရာဝတ္ထုမီးလောင်တယ်လို့ဟုတ်မှန်ပါဗျာမဲတူတူမုန်ထိုင်းတိုင်းမှန်ပါဗျာဟုတ်လားမှန်ပါဗျာစိတ်ကလည်းငြူးငြူး စိတ်ညစ်ညစ်တွေပဲညစ်ညစ်မှာပေါ့မှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာစိတ်ညစ်ညစ်တွေပဲညစ်ညစ်မှာပေါ့ညစ်ညစ်တော့ဟိုလာပြီးပြပြချက်ကလည်းဒီတိုင်းပြမှာပေါ့မှန်ပါဗျာဟုတ်နော်မှန်ပါတယ်ဗျာဟင်ဒီလေအဲဒီအကောင်းလာလို့ဒီလေဒီရဒီရတန်လာတန်လာတော့ဟိုကဒီလေချောက်လောင်နဲ့မိကူတွေဖြူဖဖြူရောပဲမှန်ပါဗျာ ဒီအစိမ့်ကြီးပြောင်းပါပဲမှန်ပါဗျာစိတ်ပြောင်းလို့ဒီပြောင်းပါပဲမှန်ပါဗျာဒီဒီပြောင်းလို့ဒီစီကျေတော့ဘုမအရေးတဲ့စီကျေမှာမှန်ပါဗျာပြီးတော့ရှုမအားရှုွယ်တဲ့မှာစိုက်အားကောင်းနေရင်တဏှာနမိတ်တူတူပဲမှန်ပါဗျာပြီးကြတဲ့စိုက်အားကောင်းရင်ဟိုတို့ဘာလို့တက္ကလာဘောလုံးလူပါလို့ပြည်ပြည်လေးနဲ့လုံးလုံးလေးဖြစ်ဖြစ်သွားတာမှန်ပါဗျာအေးမမကုန်းလို့ ပါရင်တော့ဘာမရင်တော့အချောလိုက်ကြီးတွေညာအကြီးဟုတ်ဗျာဘာမှမလုပ်ရဘူးဒီလိုအကြွေးကြီးနှစ်ခုတခါမခေါင်းတော့အတင်းထိုးထဲနေရတယ်လို့မှန်ပါဗျာဟုတ်တယ်မှန်ပါဗျာဟင်မှန်ပါဟင်မှန်ပါဟင်ဟိုဒါလေးလာတော့ဆိုကြတယ်ဖြစ်ဖို့တော့ဟုတ်ပါဗျာဟုတ်ကလားဟင် အဲအဲ့ဒါကိုအာယုဆိုတဲ့မိနောက်ပါနေတာပါပါပါဒီဒီတိုင်းကိုကိုရှိကဒီမှာပဲအားကောင်းနေဒီနားရကြရတော့တာပါတခါတလေဘယ်လိုလုပ်ဟာလေးဒီကိုယ်ကနှခေါင်းနဲ့ဒီကနှခေါင်းဝင်တစ်ဖက်ဝင်တစ်ဖက်ဒီလိုပြတာမှန်ပါတခါတလေထက်တက်လိုက်အောင်ကြတယ်မှန်ပါစိတ်တောင်းတော့နမိတ်ပြောင်းနေတာမှန်ပါဟင်မှန်ပါအဲအတွေ့တူရင်အတူတွေ့တာဟုတ်ပါပါဟုတ်တော့မှန်ပါ သူ့သူဘာလို့မှတ်လို့ပေါ်တဲ့နမိတ်ကိုသင်ရစားနမိတ်တော်ပါဘူးမှတ်လို့ပေါ်တာကိုတော်ပါပါဟုတ်နော်အဲဘာလို့ပေါ်တော့မှတ်လို့ပေါ်တာလေမှန်ပါဟင်မှတ်တော့ဒါပြောတော့ကိုအတူမှန်တာတော့မှန်ပါမှန်ပါအတေဒီတို့ကိုနှုတ်တာမှန်ပါမှန်ပါဟုတ်နော်အတေဒီတို့ဒုက္ခပြီးတာမှန်ပါဟုတ်နော်မှန်ပါတို့ပြီးစိတ်တန်တဲ့သူ့ဘောသူ့နာရှိနေရင်တို့ဘာလို့တဏှာမပေါ်ဘူး မှန်ပါဘူးဒီအသေးကဝင်လို့ပြန်ပြီးပြီးဆွာလိုက်ရှေ့ကြည့်ပြီးပြီးဆွာလိုက်ရင်သူ့ဆွာတာသူမှန်ပါဘူးဟင်မှန်ပါဘူးအသေးကြောင့်သူဘူးတဲ့အဲဒီသူတော့ပြင်းနေပါဘူးမှန်ပါဘူးမှန်ပါဘူးဟင်မှန်ပါတယ်အတွေ့အကြုံဒုက္ခပြီးပုံမှန်ပါတယ်မှန်ပါတယ်ဟင်ခါရတို့ကတော့အတွေ့မပါရလို့လားပါပါပါ အဘိမပါဝင်မိတာလို့လားမိတာပါဘူးဟင်မိတာပါဘူးဒီပါများဟင်မမအဲဒီပါများတို့ရင်ထဲမဆမ်းတော့ဘိနာဟာလက်ကုပ်ပြောဟင်အဘိမပါဝင်မိတာလို့လားဟင်ဟင်ရှင်ဘိနာဟာလက်ကုပ်ပြောပြီးရောဟင်ဒီအဲ့ဒါနဲ့ချင်းကုန်ပါဟုတ်ပါဗျာ ဟုတ်တယ်မှန်ပါပါဗျာအဲ့ဒါနဲ့ချိန်ကုန်လားမှန်ပါဗျာဟင်မှန်ပါဗျာအဲ့တို့ဒီအတူကိုဘုမရအောင်မှအမှန်ကိုဘုမရရင်ကိုယ်စိတ်ကိုဖြစ်နေရင်ကိုယ်အေးတယ်လို့စိတ်လည်းအေးတော့အေးတော့မှန်ပါဗျာစိတ်အေးတယ်လို့စိတ်တည်တာမှန်ပါဗျာမှန်ပါဗျာ စိတ်အေးဘယ်လောက်စိတ်တည်တာပဲမှန်ပါဗျာအဲ့ဒါကိုသူစာလို့ပြီးလာတယ်မှန်ပါဗျာအနာတိပါဒအာမဘန္တိပြောတာမဟုတ်ဘူးမှန်ပါဗျာမှန်ပါဗျာဒါကိုဒီလာသိခါမလားဗျာမှန်ပါဗျာသိနေဒီလာနော်မှန်ပါဗျာတောင်းလို့ဒါကိုသိခါတယ်ပြီးလာမှန်ပါသိခါပြီးသွားတယ်မနာပတိကပါတော့သိခါတယ်ပြီးလာမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင် သိခါတယ်ဒီကသိခါတယ်ဒီကတော့အဲ့ဒါပြောတာဒီဘာသာဒီဘာသာဝီရမဏိဆိုပေချထိုင်နေတာပြောတာမဟုတ်ဘူးဟုတ်လားအဲ့ဒီခါတယ်ဒီကသိခါတယ်ဒီကမှန်ပါဗျာဟင်တို့ကအဲ့လိုနဲ့ကိုယ်တော်ကိုထူတော်မှာပါဗျာမှန်ပါဗျာအဲ့ထူတော်မှာထူတော်တော့အဲ့လောက်ဒီစိတ်စင်ကြဲသွားရင်တို့ဒီမှာလဲနောက်ကနှုတ်ထားတဲ့ရိခါတုတ်တွေရှိတယ်မလားမှန်ပါဗျာဟင်မှန်ပါဗျာဘယ်တော့ဘယ်တော့ ဗုဒ္ဓဘာသာနဲ့ဖြစ်ဖြစ်လာခဲ့တဲ့ဘုရားဘယ်လိုကြာမလို့မသိဘူး။မှန်ပါရဲ့ဗျာ။မှန်ပါရဲ့ဗျာ။ဖယားဘယ်နှစုပြင်တုံးကဘယ်နှခါဘူးကိုယ်ကမှန်းလဲမသိပါဘူး။ဘုရားမှန်ပါရဲ့ဗျာ။အဲ့ဒီတော့ကစုထားတဲ့ဒါနမူလေးဘယ်လိုများလဲ။မှန်ပါဗျာ။မှန်ပါ။ဒါကြီးနော်။မှန်ပါဗျာ။ဒါနမူလေးလေ။မှန်ပါဗျာ။နေ့ဒါနမူမှာဟုတ်ပြီ။ဟုတ်ပါဘူး။ဟုတ်ပါပြီ။ တို့ဒီကသီလအားကောင်းမှအဲဒီကရိခါတို့ပေါ်တာမှန်ပါပါဟင်မှန်ပါရှင်ဒီရှင်ဘုရားများရဲ့ရှင်မာဆိုရင်ဝေဘူးတို့သီဝါပြေလုပ်ကြတော့ဒီသီလနဲ့မဟုတ်ဘူးမှန်ပါပါဟင်မှန်ပါပါမဟာသီတို့ဝေဘူးတို့မှန်ပါဟင်မှန်ပါ ဟင်အဲ့တော့သူတို့ကဘာပြောတော့အေးစီးပွားဖြစ်ချင်တာလို့လို့လူပြောတာမှန်ပါပါဟုတ်ပါပါဟင်ဖြစ်ချင်တာလို့ခါတော့ကြည့်ခုပေါ့ဖြစ်ချင်ပါလေခင်ဗျာဟင်ဖြစ်လားဖြစ်ဘူးလားဖြစ်ပါဘူးဟင်ဟောလားဟိုဟိုနန္ဒကပိညောတိုင်း ဒီဘာမှမရှိဘူးအရင်ကမီးလောင်တဲ့အသားလေးတွေပြန်ထည့်အဲ့ဒါတော့ဦးမှုဆောက်ပြီးလို့ထည့်ဒီလိုမျိုးလို့ဆောက်ရလို့လားဆောက်ဘူးဘုကောဆောက်ပါဘူးမင်းသည်ဘောဆောက်ပါဘူးခါတော့အိမ်ကဝီဘူးအိမ်တရားကကြီးလို့ဟင်နိုင်လို့မရပါဘူးဟုတ်ကလားပြောကြတော့ ခါတော့ကဘယ်လိုရှိလို့လဲ။ဒီမှာနိုင်နိုင်ပါဗျာ။ဟုတ်ကဲ့ဒါတော့ဥမှုကချိုးချိုးပေးပေးတယ်။ပါပါဗျာ။လက်ကပြေးပြီးဆုံးမလို့ဟုတ်ကဲ့။ဟုတ်ကဲ့။ဒီအဖေမျိုးချိုးချိုးပေးတယ်လို့ဒီထားလို့တော့ပါပါ။ဟုတ်တယ်နော်။ဒီတော့ဘယ်လိုအောင်လုပ်ရလဲ။ဟင်ဟင်ဒီရောဒီတုံထာနာတိုက်ဒီတိုက်ဒီတိုက်ဒီကိုနည်းမှလည်း မှန်ပါဗျာမဟာစီဆိုတော့မဟာစီဓမ္မဝိပုဟာတို့လေမှန်ပါဗျာမှန်ပါလေမှန်ပါလေဘုရားကဘုရားကမှန်ပါလေမှန်ပါဗျာအဲ့တော့ဒီလားဆုံးဒီလားတို့ဒီလားမရှိတော့ကျင့်ရဲ့ဘယ်လိုရရှာနေရမှန်ပါဗျာတို့တော့ရှင်ပြန်မှန်ပါဗျာမှန်ပါဗျာဟင်မှန်ပါဗျာအလုံးကြီးလား တော်တော်ပြေမလို့ပြေဖို့ဘုရားတော်ပါလားဟင်ဘောကျူးသားဘူးဟင်အရှင်ဘုရားဆုံးမတာနည်းနည်းတော့ပေါ်ပါမယ်အမှန်နဲ့ကျူးပြောနေကဘာလဲဗျာမှန်ပါတယ်ဘာလုံးမရအောင်ပါဗျာရှင်ဘုရားတို့ဘာတို့အာသင်္ကေယတို့ပါ အဲဒီမှာလေဒီလာကိုအိသာဘုရားပြညာဆိုခေါ်ထားတာလေမှန်ပါပါဟုတ်နော်မှန်ပါပဲအတူနေဒီအဲမိမိတော့ကိုချစ်ချစ်လေးစားလို့ရှင်ဒီပြရားကိုပါပူပါဆိုမှန်ပါပါရှင်မှန်ပါပါရှင်ကိုကြောင့်ကိုပြီးအတူနေကပြီဆုံးမမလည်းမကြီးကောင်းနေမကောင်းဘူးပေါ့မမလည်းခါတော်ကြီးကောင်းကောင်းမကောင်းဆိုတန်းတန်းဝင်ပြီးဆိုဒီလို ဟင်ဆရာကြီးဟုတ်တာလုပ်ထားတယ်တန်တန်ဝင်ပြီးတယ်ဟုတ်တာလုပ်ထားတယ်တန်တန်ဝင်ပြီးတယ်တတိပိတော့ဘူးနာနာဝင်ပြီးတော့ပါဗျာအဲ့တော့တန်တန်ဝင်ရတာဆရာမကြီးဆိုပြီးကြောလို့ရှိရင်ပထမမှာခတ်တော့ဟင်မှန်ပါဗျာဒီတန်တန်ဝင်ကခါတော့ကြီးကြောင့်ခါတော့ကြီးတော့ပြီးလို့လား မပြည့်နိုင်ဘူးကိုယ်နဲ့မဟုတ်ဘူးကိုကြောင့်ကိုဒီသူဒီလားဆင်ကြတာလည်းကိုပြီးတယ်မဆင်ကြတာလည်းကိုပြီးတယ်မှန်ပါပါဆင်ရတာညာလို့ရမယ်ကိုကိုကိုညာလို့ညာလို့မရပါဘူးမှန်ပါပါမှန်ပါမှန်ပါအဲ့တော့ကိုကိုကိုရှိခိုးနေလို့ခမောမှာခတ်တော့မှန်ပါပါခါတော့ဒီဘယ်ကရှိခိုးပြီးတော့ ရှိသေးတယ်ဆိုတော့ခရီးဒီကိုမကြည့်နိုင်ဘူးဟင်ဒီချင်းကိုကကြည်ညိုလို့လားမကြည်ညိုလို့လားဟုတ်ကဲ့ဒီကိုမကြည်ညိုဘူးဒီရောကြိုးစားနေပါပြီကိုကကြိုးစားနေတယ် ဟင်မှန်ပါတယ်ပုံတော့မှန်ပါတယ်ခင်ဗျအရင်လေးဦးကြီးကိုပြီးပါဟုတ်ပါတယ်ဟုတ်ကဲ့ဘွားဒီပါဦးခင်ဗျခိုးအောင်လုပ်နေရမှာပဲဟုတ်ကဲ့မှန်ပါဗျာဟင်မှန်ပါဒီငယ်တွေရှောက်ခိုးနေတာဟာထင်ကြီးလို့ခိုးတာမှန်ပါဒီလိုဟုတ်လို့မှန်ပါဗျာဟင်မှန်ပါဒီဒီငယ်တွေကိုခဏလေးကဒီငယ်အိမ်လေးဟာပြီးပြီးလို့လားကျန်တော်ဒီရဲ့လည်းဝင်ခိုးနေမှန်ပါမှန်ပါကျန်တော်ဒီရဲ့လည်းဝင်ခိုးနေမှန်ပါဟုတ်နော်မှန်ပါတယ်ခင်ဗျ ဟင်မှန်ပါတယ်ဟင်ဘုရားကိုယ်ကိုမတည်သေးဘူးများရင်မသိနိုင်ဘူးမသိတော့ပဲသိနိုင်လို့ဗျာဟုတ်မှန်ပါတယ်ကိုယ်ကိုယ်ကိုမတည်သေးဘူးများမသိနိုင်ဘူးမသိနိုင်ဘူးမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာ ရာကုကုကိုရှိခိုးရင်လူတော်ပဲလေမှန်ပါပါတကယ်ရှိခိုးရင်ကိုတော်တော်တော်လာပြီမှန်ပါတယ်ဗျာအိုးကြီးတိရှိခိုးရင်တော့တေချာသွားပြီတော်ပါပါအိုးတိုင်းအိမ်တိုင်းနဲ့ဖြစ်ပြီးမှန်ပါဗျာဒီသုံးခုတရားဆိုလေမှန်ပါဗျာဒီတကယ်ရှိခိုးတော်ပါပြီဟုတ်လားမှန်ပါဒီအဲတော့တို့ သီလဒိဋ္ဌာဆိုတာဒီသိစေခြင်းအောင်လုပ်တာပေါ့။မှန်ပါပါ။သိစေခြင်းကသီလစေခြင်းပေါ့။မှန်ပါပါ။ဟုတ်နော်။စိတ်မစင်ခြင်းသီလမစင်ခြင်းလည်းဘူး။မှန်ပါပါ။အဲ့တော့စိတ်ကစင်ခြင်းဖို့ဆိုတာကဘုစိတ်နဲ့ကိုယ်စင်စင်ခြင်းပေါ့လေ။မှန်ပါပါဗျာ။တွေးနေလို့ဒီများစိတ်တွေပါနေရတာပဲစိတ်ကြီးမစင်ခြင်း။တွေးနေပြီ။မှန်ပါပါ။ကိုယ်ရောနေထိုးနေပြီ။မှန်ပါပါ။မစင်ခြင်းဘူးမစင်ခြင်းဘူး။မှန်ပါပါ။ဟုတ်နော်။မှန်ပါပါ။ဒီများနဲ့ရောရင်အဲဒါတို့ မတိတာဖြစ်ဖြစ်မတိတာမဟုတ်လေအဲကြိုက်တာဖြစ်ဖြစ်မကြိုက်တာဘူးလည်းတော့ရောပါပဲဟုတ်ပါဘူး ဟုတ်ကြမှန်ပါပါဆရာစိတ်တွေညစ်မှာပေါ့စိတ်ညစ်တော့ဒီညစ်တာပေါ့မှန်ပါတယ်ဗျာစိတ်လည်းဒီနဲ့ညစ်တော့ကာကာအလုံးလည်းညစ်မှာပေါ့မှန်ပါတယ်ဗျာဟုတ်ကဲ့မှန်ပါတယ်ဗျာဟင်မှန်ပါအဲသာဓုရောကိလေသာပြောတာပေါ့ကိလေသာဆိုလို့ရှောက်ရှားနေတယ်အဲ့ဒါပြောတာအဲ့ဒါဒီညစ်ညစ်နေတာပြောတာဟုတ်ကြဟင်အဲညစ်တာကရိုးရိုးလားပတ်ညစ်တာလားပတ်ညစ်တာဟုတ်ကဲ့ရိုးရိုးညစ်တတ်တာဒီဟုတ်နော် ဒီတချောင်းနဲ့ညတာမို့ပြပန်းကြီးကြီးညတာဟုတ်နော်ပါပါဗျာဒီခါရကြီးဘယ်လိုမျိုးပန်းကြီးဟုတ်ကဲ့နော်ကိုမိတော်ရုံရုံကိုပြပတ်ပြီးကိုညစ်ပြတယ်ဟင်ဒီတကူပြီးတကူကိုလှည့်နေတာလေနားမလာဘူး မမပါဗျာမမမာဘူးနော်မမပါရှင်ဟင်ဒီလိုတုံးညမှာမမပါစေတာဝိစာလို့ပြည်လူတာလို့သုံးနေတာပါစာနဲ့ပြောခင်းမှာတော့ရွာထဲမှာတို့အများအားဖြစ်နေတဲ့စိတ်ပါပဲမမပါဗျာဟင်အဲ့တော့စိတ်ကြီးမင်းကြီးဆိုရရှုပွဲကြည့်လိုက်ကောမမပါရှုပွဲကဓမ္မရီနမိတ်ကနေနေရတာစိတ်ကြီးမင်းကြီးတဲ့မမပါဟုတ်ဗျာမမပါဟင်အဲ့ရှုပွဲကဓမ္မရီဘက်ကစိတ်ကျဲနေစိတ်စိတ်ကျဲတာပဲမမပါဗျာဟုတ်မမပါဗျာအဲ့တော့ဒုမလောဓာတုမှာ မှန်ပါဗျာထားတော့တုံမတော့လေဒါပဲမှန်ပါဗျာဟင်မှန်ပါဗျာအဲဒီမှလို့ပြီးတဲ့ဉာဏ်ပရမဉာဏ်မှန်ပါဗျာအမှကြောင့်ဖြစ်တဲ့တော့သင်္ဇာနမင်းမှန်ပါဗျာဟုတ်တော့စိတ်ဒီလိုဖြစ်တဲ့တော့ဗမာရိနမင်းမှန်ပါဗျာပြီးတော့အာယုန်ထဲမှာထင်းထင်းမြင်းမြင်းပေါ်လာတဲ့အတွက်ထင်းနမင်းမှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့ဒီထင်းနမိတ်ဒီအရေးကြီးဆုံးပဲမှန်ပါတယ်ဗျာအရေးကြီးဆုံးလမ်းပြလမ်းပြ မှန်ပါပါတူကာမောမှန်ပါပါကာမောနဲ့ဒီကဗနမနဲ့ပြီးပြီးမှန်ပါပါဆိုတော့တိုင်ဖွဲ့ကြည့်ပြီးရောရောမှန်ပါပါဟုတ်နော်မှန်ပါဆိုတော့တို့ရဟိုရံနေတော့ဟိုရေတာသင်းမိုးကြီးတွေတော့တက်ကြည့်ဘူးလေဟုတ်ပါဗျာဟင်မှန်ပါဗျာရေမိုင်းရေအော့ကိုရေဘယ်နှမိုင်ရှိတယ်ဆိုတော့တို့ဒီတိုင်ဖွဲ့ထဲမှာပေါ်ဟုတ်ပါပါဟင်မှန်ပါပြီးတော့သူဒီ ဘယ်ကိုဥဒေခုံနေလဲဆိုတာသူခုတ်ချင်တဲ့နေရာကိုမြေပုံမြန်မာပြည်မြေပုံလောက်ထားပါတယ်မြန်မာပြည်ပုံလောက်ထားပြီးအဲ့ဒီကတ်ထဲကိုထည့်ထားတာကတ်ထဲထည့်ထားတော့အဲ့ဒီအဲသူပြေးနေတဲ့ဟာဒီဘယ်လိုဒီကလေးဘလောက်ကဆိုတော့အဲ့ဒီမှာအချက်လက်လိုက်ပြနေတာ ဒီဟိုထောက်ပြနေတာပါဒီဒလကလေးနဲ့ဒါတို့ရေတာတင်မောဘောကိုတက်ကြည့်ခဲ့ပြီးတော့မှန်ပါပါဟုတ်လားဒီအဲ့ဒါအဲ့တော့ဒီရေတာကရှိနေတဲ့အဲဒီမောဟာခေါ်မလိုက်ကပတင်ခေါ်မလိုက်ဟုတ်ပါဘူးအဲ့ဒီအချက်ပြကြည့်ပြီးမောင်းနေတာမှန်ပါပါကားရလည်းဒီချက်ပြကြည့်မောင်းမှန်ပါပါဟင်မှန်ပါသူတို့လေတို့မြက်ကလာတာလေဒီဟာချက်ပြနေပါမှန်ပါဗျာဒီချက်ပြကိုဘယ်တော့မှလို့အောင်မှန်ပါဗျာဘယ်တော့မှလို့အောင်မှန်ပါဗျာ ဟင်ဒီချက်အပြာပြောင်းရာချင်တင်မဲ့မချင်ရင်ပြောင်းရမ်းပြောင်းလို့ပဲမှန်ပါပါဟုတ်နော်မှန်ပါဟုတ်နော်မှန်ပါဆိုပြီးတော့ဒီနမိတ်ကတော့ခုနတို့ပြောသလိုရှင်ရှင်မတူရင်တူမယ်ပြီးရင်ပြီးမယ်မှန်ပါဟုတ်ပါမှန်ပါဒီဘောဒီဘောမတော်တော့မှန်ပါကြာတော့ပြန်နေအောင်မကြည့်တော့ပဲမှန်ပါဗျာဒီနေနေမဟုတ်ဘူးမဟုတ်ဘူးမှန်ပါကြာတော့ပြန်အောင်မှန်ပါဒီတမာရင်းနမိတ်ကြီးကြီးဆုံး အဲဒီပမာတိနမိတ်မရှိဘဲနဲ့ပြင်ရတော့မတတ်နိုင်ဘူးမတတ်နိုင်ဘူးမှန်ပါတယ်ဗျာဟုတ်မှန်ပါတယ်ဗျာမှန်ပါပမာတိဉာဏ်မပါဘဲနဲ့ပညာဉာဏ်ဘယ်တော့မှမရဘူးမရဘူးမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာဟင်အဲတော့ အဲဓမ္မအတူတူရတာတော့ခုနအဲတမာရီမိဘောလားဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဘူးမဟုတ်ဘူးအဲအဲ့ဒါပေါ်လာဒါမှန်လေးမျိုးခွက်တဲ့လို့ပြောတာမဟုတ်ဘူးလားမှန်ပါဗျာဟင်မှန်လေးမျိုးခွက်တဲ့လို့မှန်နေပါရင်ပြောတာပဲလေမှန်ပါဗျာဟင်ဟုတ်တယ်နော်ဆိုတော့မနောဘူးကြီးပေါ်မှာဒီနမိတ်ပေါ်ရတာဟုတ်မနောဘူးကြီးကြီးတော့ပေါ်ရတာ ဒီဒီရှိဖို့တဲ့ဖြတ်သွားတာကိုသူမောရှိရနေမောရှိရဖြတ်သွားတာကိုဖြတ်သွားတဲ့တိုက်ပေါ်မှာပေါ့ဟုတ်နော်ဘယ်လိုလဲဟုတ်နော်အဲဘယ်လိုအဲ့ဒီဘုန်းကြီးမင်းနဲ့မြခွတ်တယ်လို့ ပေါ်တဲ့နမိတ်ကိုပေါ်တော့မှမှန်လို့မလို့မှန်ပါဘူးဟုတ်မှန်ပါတယ်အရင်နောက်လိုက်ရင်ပြောက်မှာပေါ့မှန်ပါတယ်ပြောက်နေမှန်ပါတယ်ပြောက်နေမှန်ပါတယ်မှန်လည်းသူ့ဒီအရင်နောက်လိုက်ရင်လိုက်တော့ပြောက်သွားမှာပြောက်တော့မှန်ပါမှန်နဲ့မခွဲတည့်လို့ပေါ်တာပဲမှန်ဆိုင်ကြီးမှန်ပါတယ်မှန်ပါမှန်ဆိုင်ကြီးမှန်ပါမှန်ဆိုင်ကြီးတို့သူထင်ရှားလေမှန်ပါမှန်ပါမှန်ပါဟင် မှန်ပါဗျာအဲကုသနာကုသေချာကြီးပထမတော့ဥမေလေးပြီးတော့ဒါလေးပြီးလာလောက်ပြီးအောင်တော့နောက်တော့အကြီးပြားကားစားအကုန်တွေ့နိုင်တယ်မှန်ပါဗျာမှန်ပါတွေ့နိုင်ဘူးလားတွေ့နိုင်ပါဗျာအတွေ့နိုင်တယ်မှန်ပါမှန်ပါဟုတ်နော်မှန်ပါဗျာဒီဆိုင်ကြီးမင်းဆိုင်ကြီးရှုပ်ပြဟာမှန်တယ်မှန်ပါဗျာဒီနာသီဝရှုပ်ဒီနာသီဝရှုပ်ပြဟာမှန်တယ်မှန်ပါဒူ ကိုရတော့မဟာစီကထွက်ကြရတော့အဲ့တော့ဖောင်းပေးယူရတာတော့ချက်တိုင်းမှန်ပဲမှန်ပါပဲတားယူရမှာပဲမှန်ပါပဲဟင်တားယူရမှာပဲတားယူနေုံပဲမှန်ပါပဲဟုတ်ကဲ့မှန်ပါပဲတားယူနေတာယူနေတော့ခုနကပြောတော့ပထမရှုလုံးကတော့အဲဒီနမိတ်မပြောင်းဘူးနော်မှန်ပါဗျာမှန်ပါဟင်မှန်ပါဟိုမင်းလည်းရေးပေါ်လာရင်အဲ့ဒီမှုန်ဆိုင်ကြည့်ဆိုတာကအဲ့ဒီ ပေါ်လာတဲ့အကျိုးကိုပဲတေချာတာခွဲခြင်းလို့တော့ဟုတ်ပါပါဗျာဒီအတူပတနာရှုတယ်ဆိုစိုက်ကြည့်ခိုင်းနေလို့အရှုခိုင်းနေတူဘူးပဲမှန်ပါဗျာမှန်ပါဗျာဟုတ်မှန်ပါဗျာအရင်ကတော့ဓမ္မရင်းနဲ့မကြောက်ဘူးဆိုတော့ဓမ္မထမဟုတ်ပါဗျာမှန်ပါဗျာစိတ်ရှင်ကျေဘူးဗျာမှန်ပါဗျာဟုတ်ကဲ့သူကစိုက်ကြည့်ရမှာမှန်ပါဗျာမှန်ပါဗျာစိုက်ကြည့်ရမှာမှန်ပါဗျာဟုတ် မခိုးတော့မအိန္ဒိယဖြစ်မလို့ပါပါဗျာမှန်ပါတယ်ဟင်ပါပါဗျာအိန္ဒိယဘုံကြီးတဲ့ကလေးအိန္ဒိယနေမို့နော်အိန္ဒိယပါဗျာကလေးအိန္ဒိယလားကလေးအိန္ဒိယတော့ဘယ်လိုလုပ်ကိုဟင်ကံရတော့တွေ့မလို့လို့ပါလို့လောရတယ်လို့တွေ့ရတာလည်းတော့မှန်ပါတယ်ဗျာအကျိုးအကူရခက်တာမကူဘူး ဘုရားခတာမကုသောဒီမှာဖြစ်ပြနေအဲကိုတမာရင်းနဲ့ဘောနေရတာနေပြီးတော့ပြင်းနေဘူးမှန်ပါပါဟင်မှန်ပါပဲတစ်ခါကတမာရီဒီဒီဘက်ကဟိုဝရိယလာရတော့မဟုတ်ဘူးလာရတော့မှန်ပါတယ်ဗျာမှန်ပါတယ်ဗျာအဲတတိဆက်ရှုဆိုတာနဲ့ဝရိယတိုးဆိုတာဘူးမဟုတ်ဘူးမှန်ပါပဲဗျာတူတယ်နော်မှန်ပါတယ်ဗျာဟင်မှန်ပါပဲဆက်ရှုအဲဝရိယတိုးမှန်ပါဗျာမှန်ပါရှင်ဘုရားတို့ဝင်နေကြတော့ဘာတို့များ အဲဘုရားတပည့်တော်တတိပဋ္ဌာန်အာတာပိတံပဇာနောတတိမာဟုတုံးချက်ဟောတာမဟုတ်ပါဘူးဟင်ဟင်ကျောင်းဆိုင်အားအာတာပိတံပဇာနောဆိုပြီးအားမှန်ပါပဲတတိမာဆိုမှအားမှန်ပါပဲအဲတော့သူဝရိယဘူဦးဆောင်နဲ့ဝေဘူးဆရာတော်ဘုရားတို့ကြတော့ဒီနေရာအာတာပိနဲ့ပြောတော့မှာပေါ့မှန်ပါဗျာ အဲ့တော့ဝရိယတူဝရိယဒီတာတူလိုက်မှန်ပါဗျာမှန်ပါဗျာမှန်ပါဗျာခုနဘောနေတဲ့အလုံးကိုခွဲကြည့်ကြတော့ဟိုမှန်ပါဗျာဟုတ်ပါဗျာဟုတ်ပါမှန်ပါတယ်ဟိုဒီကာရောတတိနဲ့ဦးစားပြီးဟိုအာထုပြရတာဆိုတော့ဒုစရာကယောဂီတတိဆိုင်လိုက်တတိဆိုင်လိုက်မှန်ပါဗျာဟုတ်ပါဗျာမှန်ပါဗျာဒီလိုပြောမှာပဲနော်မှန်ပါဗျာဒီပညာဥဆောင်တဲ့ပုဂ္ဂိုလ်ကြတော့ယောဂီအပီလေးသာကတ်ထားလိုက်တော့ တူတူပဲမှန်ပါပါဗျာအတိကတော့ဟောဝရိယနဲ့ပတိမပါပဲကလုံးလာလို့မရပါဘူးဗျာဟုတ်နော်မှန်ပါဗျာပတိဆိုင်လိုက်တော့ဆိုတော့ဟောဝရိယနဲ့အတိမပါပဲရမှာမရပါဘူးဝရိယတိုးလိုက်တော့ဆိုတော့ဟောပတိနဲ့အတိကမပါပဲရှိမလားမှန်ပါဗျာမှန်ပါဗျာဒါဆရာကြီးသူသူအာဘူးတဲ့ဘုံနဲ့တာမနာပဲရှိတယ်ကိုယ်တော်မှန်ပါဗျာဟုတ်နော်မှန်ပါဗျာအတူတူပဲအတူတူပဲမှန်ပါဗျာ ဒီအတူတူပဲဟိုကဒုခိုင်းတာလုံးတာပုံပဲမှန်ပါဘူးဝရိယအဲဟိုဘုဒ္ဓဘီအာထုတဲ့ဆရာဓမ္မဆရာရောယောဂီဝရိယတိုးလိုက်တော့ပါပဲမှန်ပါဘူးဒီမှာတိုးလိုက်ဆိုတိုးပြီးတယ်ရောရှိတာဟုတ်လားဟိုတတိဆိုင်ခိုင်းတဲ့နေရာကြတော့ဒီလိုယောဂီတတိဆိုင်လိုက်ဆိုသူဆိုင်ခိုင်းဆိုင်ခိုင်းပြီးတာပဲမှန်ပါဘူးအဲဒီတော့ဘုရားတကူပါတာပဲယောဂီအတိလေးသာကတ်ထားလိုက်တော့ဆိုလဲအတူတူပဲမှန်ပါဗျာဟုတ်မလားမှန်ပါဗျာ ဟုတ်ဘူးမှန်ပါတယ်ဗျာခါတော့ကြည့်ရိုးရိုးပြေးလို့တော့မမောကြည့်ပြီးပြန်တယ်မှန်ပါဗျာဟင်မှန်ပါဗျာဟင်မှန်ပါဗျာဟင် ဒီနေနေလားနေနေညီမတွေလားကြိုးစားမှာလားအိမ်မှာလည်းဆရာမတွေနဲ့ဆရာတွေယူလို့ထင်တယ်ဟုတ်လားဒါဒါဒါချင်းကြီးလားဟုတ်ပါဘူးဆရာဟုတ်ပါဘူးဆရာဆရာပါဆရာအကိုကြီးပါဆရာဒီဘာတွေကလာပြီးတော့ပြမလို့ရမယ်ဆရာမမဆရာပါဆရာဆရာမေးရဒါတွေမလို့ရပါဆရာ ဟင်မိုက်ရပါပါဗျာဘယ်မှာမလဲသိကြတယ်ဒါချင်းချင်းဘယ်ဘယ်ခမင်းတို့ဘာဖြစ်မှန်းတယ်ခက်ရှိနေလို့ဟင်ဟင်သိကြရဲ့အော်ဘယ်ဒါဘူးလေဒီညရဲ့ကောင်းဆောင်လားဟုတ်ဟုတ်ဟုတ်ကလားဒီဒီလေဒီနေလာနေလို့ဂျင်းမတော်ဘူးလားဟုတ်ပါဘူးဗျာဟင် ဟင်ရေရောချင်းမလို့ပါပါဟုတ်ကလားမှန်ပါဗျာဟင်ဒီဒုက္ခဒါကနားထောင်ကောင်းပြောလိုက်တာဟုတ်မှန်ပါမှန်ပါမှန်ပါဒီရှိခေါင်းကြီးဒီပြီးမနေနဲ့မှန်ပါဗျာမှန်ပါဗျာဟင်မှန်ပါဗျာဟင်ဒီစီလာပြီးခေါင်းကြီးဒီပြီးရောမှန်ပါဗျာကြီးမှန်ပါဗျာဟင်မှန်ပါဗျာဒါနဲ့ဒီမှာကြောင်းကြတော့ဘယ်လိုလုပ်မလဲဟုတ်လောက်ကြပါဘူးဘယ်လိုလုပ်မလဲဟင်မှန်ပါ ဟုတ်ဘူးကမှနားမထောင်ဘူးထွက်ရတာလည်းပြောတယ်ဟုတ်ဘူးဟုတ်ဟုတ်ခါရဘူးဆရာလုံးလို့တော့ဘယ်သူမှနားမထောင်လို့ပြောဆွဲရတယ်ဒီတော့ဒီတော့ဟဲ့အဲ့ဒါဘယ်သူမှနားမထောင်ဘူးဆရာလုံးကဒီတော့နေမိနေလို့ပါပဲအဲ့လိုတို့ကခုနပြောတဲ့မှန်ပါရဲ့ဗျာတော့စိတ်ဆူကြလို့စိတ်ဆူကြကြောင်း ဒီဓမ္မရင်းလေးပေါ်နေပြီတော့မှန်ပါဗျာမှန်ပါဗျာအဲ့ဒါသမထဟုတ်မှန်ပါဗျာဒါနဲ့သမထရှိတာဝိပဿနာဆိုခုနဆိုင်ရှိမှမှန်ပါဗျာမှန်ပါဒီဓမ္မရင်းငန်းငန်းလူပညာဉာဏ်တရားမှခေယူပြီးခေယူပြီးမှန်ပါဟုတ်ခေယူပြီးဒီဒါကိုပရမဂုဒုက္ခခေယူနေဟာလေမှန်ပါဗျာဟိဟိုမြင်နေကြတော့ဟိုဒါတော့ စေတာဖော်လို့တန်းမလို့လားမှန်ပါဗျာဟုတ်ဘေကြီးညာကြီးဟုတ်ကလားမှန်ပါချစ်ချောပြောချစ်ချောပြောဆိုတဲ့ချစ်ချောပြောတော့တယ်ညာရဲ့အတိုင်းလေးပေါ့ဗျာဘယ်ကူလို့ဘေကြီးညာကြီးချစ်ချောပြောဟင် ဟင်မဟုတ်ဘူးဆော်ရကြီးရောတော့မဟုတ်ဘူးဟုတ်ပါဘူးဒီဘက်ကသမထကဒီအောင်လုပ်ပြီးတာမှန်ပါဗျာဒီကဝိပဿနာကဝရိယကအဲ့ဒီအကြည့်ရအောင်ဖြဲဒီဒီကိုစိုက်ရှူရတာမှန်ပါဗျာအဲ့တော့ဖြဲလူတွေကအဒီပြက်ပေါ်မှာအဒီလူဖြဲလို့မရဘူးတစ်ခဲဆုံးတစ်ခဲဆုံးမှန်ပါဗျာတစ်ခဲဆုံးဟုတ်မှန်ပါတယ်ဗျာ ကမ္မထာဟိုသမာဓိနဲ့ဝရိယဒီလိုညော်လို့ပြီးရွယ်မှာဟုတ်ပါမှာဒီကသမာဓိအားကောင်းနေပြီးဝရိယမလိုက်လို့ရှိရင်အဲ့ဒါအလုံးဟာလုံးတိုင်းပဲမှန်ပါတယ်ကမ္မထာနဲ့ပြီးနေတယ်တော့ရှိရှိကမ္မထာကတော့ရှိနေတာပဲမဟုတ်ကြီးတယ်ဆရာတိုင်းမှာသာပြီးရလို့ရနေတာပဲမှန်ပါဆုံးတော့ဝိပဿနာကပြည့်ဝင်ရတာလေမလို့တော့ကလေးကမှန်ပါမှန်ပါဒီနေတဲ့ဟာတဲ့ရှုွက်ထဲကတွေ့နေတာကိုစိတ်ကြည့်ရမှာမှန်ပါ ထိုးကြည့်မှထိုးပြီးမှာဟုတ်ပါဘူးထိုးခိုင်းတာမှန်ပါပါတတိထိုးဖို့အားကောင်းမှအတိကထိုးပြီးရတော့တတိအားမှထိုးဖို့အားမရှိရင်အဲအတိကထိုးမပြီးပဲဘူးဒီအတိဒီတတိနောက်ကတပည့်ဒီဝရိယဒီတတိနောက်ကဖနကိုင်းဒီကြီးဟာတတိပဲဟုတ်ပါဘူးဒီကြီးဟာတတိပဲတတိယထိုးပြရမှာတတိထိုးအားရှိသလားဟိုကဟိုသူ့အတိကလိုက်ပြရတာမျိုးဝရိယကထိုးအားကောင်းတော့က ကပေးမရတာကိုအတားပြီးကြောင်းနောက်ဆိုင်တဲ့ဆိုတာပြောတာဒီကိုခါရကြီးကိုတမနိုင်ထိုင်မယ်ဘလောက်ထိုင်မယ်ဆိုတော့ကိုယ်တိုင်ပြောတာမဟုတ်ဘူးကိုအထုတဲ့ကိုဝရိယပြောတာမဟုတ်ဘူးမှန်ပါဗျာစေဝရိယဆိုတာရှုခွင့်နဲ့မသိလို့မပြောအောင်ဟိုကြောင်းနောက်ဆိုင်ပြီးတိတ်ပေးနေတာမှန်ပါဗျာဒီကနေ့ပြောတော့ဟိုဝဲဦးကြီးကတော့တိတ်ပေးတဲ့ပလာရလို့ဟာမျိုးဟုတ်ပါဘူးဟုတ်နော်မှန်ပါဗျာတိတ်ပေးရတာ တေဝရိယတင်အကောင်တော်တတိယဆိုင်အဘောရတတိယအကောင်တော်ကိုအပြီးကလိုက်ပြီးပြရတာဟုတ်ဗျာအဲဒီနေရာမှာတတိအကောင်ဒီဆိုင်အမင်းနေဘယ်တော့မှတက်နိုင်မတက်နိုင်ပါဘူးဗျာမှန်ပါတယ်ဆိုင်အလုံးသွားရင်လို့အပြီးပြန့်သွားရင်လည်းတက်မတက်နိုင်ဘူးမှန်ပါတယ်ဗျာဒီနော်မှန်ပါတယ်မှန်ပါတယ်ဗျာအခုခက်တဲ့နံပါတ်1နေရာဟင် နော်မှန်ပါရှင်မနေ့အဘူရတော်ရှင်ဘုရားတို့ဖြစ်ပြနေရကဖြစ်ပြမမြင်တဲ့နေရာတော့မှာလေမှန်ပါရှင်ဟင်အဲဖြစ်ပြမင်းမင်းတို့လမ်းရှိတဲ့ဒီမှာဖြစ်ပြရှိတဲ့လမ်းရှိတဲ့နေရာတွေဟိုဖြစ်ပြမရှိတဲ့နေရာဆိုလမ်းမရှိတဲ့နေရာတော့မှာလေမှန်ပါရှင်ဘုရားမလားဘုရားဒုတိယကိုခဲတာ အဲ့ဒါကအဲသူလောကီနိုင်ငံတွေလောကုတ္တရာကြီးတာပြောတာဟုတ်ပေါ့ဖြစ်ပြမမြင်တာဆိုနိဗ္ဗာန်ကိုပြောတာဟုတ်လားသူဒီကတော့ခုအဲဓမ္မတိနဲ့ဝရိယညာမှာဒီလိုတော့မှန်ပါဟုတ်ကိုတော့ဓမ္မတိထူထောင်ထားလို့ရှုထားလို့အာပန်းနေပြီဓမ္မတိကလည်းခံခံမှမှန်ပါဗျာဟုတ်လားမှန်ပါဗျာဟုတ်မှန်ပါဗျာ ကိုဘူဝါတိုင်ဖောက်ထားတာနဲ့ကလေးနာနာနဲ့ဆိုရင်လည်းကလေးအိမ်ကလူလူတွေဟင်စေကြမှာမဟုတ်တာဟင်ခါတော့အိမ်ကိုတမာရီအိမ်ကြီးမာသိသိကြီးကလားကလေးရောက်လာကြတယ်ညာကြီးပဲဗျာဟင်မမပဲမမပဲဒီကလာပြောမကောင်းဆုံးမကောင်းလို့ပြီးတော့ဘာလို့လဲအဲ နိုင်ငံတော်လည်းခိုင်းလို့မလုပ်နိုင်တော့ဘူးသူတို့ငင်းငင်းထိုင်းနေသန်းဆိုမှဟုတ်ပါဗျာငင်းငင်းထိုင်းနေသန်းဆိုမှမှန်ပါဗျာသူဆိုတူဟုတ်ပါဗျာဟုတ်ပါဗျာဒီလိုမှကြောင်းပါပါဗျာဟင်ကိုကိုကိုကိုဆရာလုံးတို့တော်တော်ကိုလုံးနေရပါဗျာအေးခင်ဗျာကိုကိုဆရာလို့တော့ခံလားမခံဘူးကိုဆိုသေးတယ်ဟိုအမဒါကခင်ဗျာဒီမှာဟိုဆရာမလေးတွေက တော်ဘာလို့မသိလို့ဘာလို့ဒါကြတော့ခင်ဗျာမငန်းတော့ဝင်နေမသိကြတော့မန္တာပေါ့ဆရာကိုကိုကိုကျမပူဆိုးပါလေဆရာဒီလိုဒီနေ့ကျတော့မန္တာတော့ထားခင်ဗျာဘူးဘူးမစားအခုတော့ပဲပူဆိုးပါလေဆရာဟင်ဘာမှမလို့ရလေစိတ်ကကစားလေဖြစ်ပါဗျာဘာမှလို့မရှိလေစိတ်ကလုံးလေပဲဟုတ်စိတ်ကလုံးမရှိရင်မနေတတ်တဲ့အမျိုးတို့ဘာသာပြင်းတာ မှန်ပါပါလေခင်ဗျာဖြစ်ပါလေဟုတ်ပါလားစိတ်ကအလုံးမရှိမနေတတ်တဲ့အမျိုးမှန်ပါပါဒါကြီးတော်တို့ပြီးတော့တဲ့တဲ့ဟောနေဟိုးဟိုးပြီးနေနေဟိုး ဒီကောင်ကပြောလို့ဆိုအကျိုးဆိုင်ကျင်တာကတော့ဘုရားဆိုတော့အဲဒီဘုရားကအမီးရှိတဲ့ကောင်လေးလေးလေးနဲ့ဘုရားပါပဲကိုယ်ကရင်းကြီးတာမင်္ဂလာမီးရှိလို့ပဲဘုရားပါပဲဟင်ဘုရားပါပဲမီးရှိလို့အဲဒီဘုရားကဘုရားဆိုတော့အဲဒီဘုရားပါပဲဟင်မမအဲဒီကပမာရီဒီအောင်လို့တဲ့ဟာကလည်းခံစားမှန်လို့မှန်ပါပါမှန်ပါ ခံစားမှဟိုကဝရိယဆိုင်စိုက်တော့အလေးတောင်ခံနိုင်မှာပေါ့ဟုတ်နော်မှန်ပါကြီးဒီကအဲထူထောင်ထားတဲ့တမာရီကရေရတိရေရဆိုရင်ဟိုကဝရိယရိယဒိနေမှာကြောင့်လူပြောက်လို့ရပါတတော်သာခေါ်ပြီးတော့ကျေပြာပြီးတမထထူထောင်နေရတာနဲ့တမာရီထူထောင်နေရတာနဲ့ပြီးရောပြီးရောမှန်ပါဗျာဟင်ဒီနာတဏ္ဍူအဲတမာရီကလည်းခံကြမ်းတော့ ဘလောက်ဆိုင်ဆိုင်မတင်နဲ့တမာဒီမျိုးဖြစ်မှမှန်ပါဗျာဟုတ်ပြောမှန်ပါတယ်ဗျာပြီးတော့ငွေကြီးတမင်းငယ်ငယ်ခါတော့ကြီးနည်းနည်းသမီးတို့နဲ့သမီးရတော့အမေကြီးနောက်ကလိုက်ကြည့်ဘူးမှာပါပဲကြည့်မှာပါဗျာအဲအမေကြီးနဲ့သွားကြည့်မှာပဲအမေကြီးလည်းဒီသာကုန်ကြည့်တာပဲဒီသာကုန်ကြည့်တာမြင်ရတာပဲမှန်ပါတယ်ခါတော့ဘူးလည်းဒါမြင်မှာပဲဒါမြင်မှာပဲဗျာ သို့တော်လူကြီးကလေးပေးကြီးကဇာယုလောက်ပန်းသာကံလောက်ပန်းမှာဆံလုံးမသိဘူးမရှိပါဘူးဗျာမမရဗျာဟင်းပါပဲမမဗျာမမရဗျာမမရဗျာဒီလိုနေလာလို့ပြီးတာမမအပြင်းညောင်းနေပါတယ်မမလူကြီးကြတော့ဇာကောင်ကြီးဟောတာကပေါ်လာနေပါမမမမမဗျာမမဒီဒီကြီးသွားရင်လည်းပြောတာသွားတာမမရဗျာမမရဗျာဇာကောင်ကြီးလည်းဒီကဇာလုံးပြီးသွားမမရဗျာ အဲ့လိုဒီနေရာမှာလူကြီးပွဲကြီးလည်းဖြစ်အောင်ပါဟုတ်ပါပါဟင်တူပြောနေကြအိုရှင်ဘုရားတို့ဆာကတော့ဝိတ္တနဲ့ဝိသရာပြောမှာပေါ့ဗျာဘုရားတပည့်တော်များကတော့ဝိတ္တဝိသရာဆိုယောဂီတွေမသိမှာဆိုတော့ကြွားဖို့ပတိနဲ့အောင်းမေးပတိဒါပဲပြောဟုတ်ပါပါဟင်ဟင်ဘယ်ဝင်နေခဲ့တဲ့ဒါဘွားဖို့နေရလေဟုတ်ပါပါသူကဘယ်မှာဝင်အောင် အဲအသေးမဝင်ပညာမဟုတ်တာပဲလေမှန်ပါဗျာပညာကပညာလာတာမလို့အသေးတွေကလာနေရဘူးဟုတ်ပေါ့အောင်မေတတိဆိုတာပရမဖို့ဖို့မှာမှန်ပါဗျာရှင်တယ်လူနေတဲ့ထွက်တယ်လူနေတဲ့အောင်မေနေတာအဲ့ဒါကိုစာလို့ဝိစာရတုံးတာပဲမှန်ပါဗျာဟုတ်နော်ဝိစာရလို့တုံးတယ်ဝိစာရလို့တုံးတယ်မှန်ပါဗျာဆိုင်ရဆိုင်နေတာရှင်တယ်လူနေတဲ့ထွက်တယ်လူနေတဲ့မှန်ပါဗျာလူကြီးမွေးကြီးဖြစ်ချင်း မှန်ပါအဲ့ဒါချုပ်တဲ့ရင်ကလေးဘွယ်ကြီးပဲဘယ်မှာကြီးကမှန်ပါရဲ့ဗျာမှန်ပါရဲ့ဗျာအဲ့ဝင်ရဝင်ဒီလိုထွက်တယ်ဝင်တယ်အတွင်းကဖြတ်သေးတတ်တဲ့အပီအားလေးကောင်းလို့ရှိရင်သူကလူကြီးဘွယ်ကြီးပဲမှန်ပါပါမှန်ပါမှန်ပါဒီဟိုလိုဝင်နေထွက်တယ်ဝင်နေထွက်တယ်ဒါလေးနှစ်ခုနဲ့တွင်သွားတာအဲ့ဒါကလေးဘွယ်ကြီးလည်းဘွယ်ကြီးပဲမှန်ပါရဲ့ဗျာဟင်မှန်ပါရဲ့ဗျာဟင်တမာရီတော့ဒီမှာပေါ့ပြင်နာမတတ်နိုင်ဘူးမတတ်နိုင်ပါဘူးဗျာမှန်ပါမှန်ပါဘောတော့ပါနော်ဟုတ်ပါပါဟင်အဲ့ဒါဒီစူးလိုက်အောင် အဲဒီခုနကတော့အောင်မေတတိပေါ့မှန်ပါပဲဒီဝင်တယ်လို့ထွက်ဝင်တယ်လို့နေတယ်ထွက်တယ်လို့နေတယ်အဲ့ဒါလေးကိုစိတ်ပါလဲပေါင်းတဲ့ကြောင့်ရဆိုင်လေးနောက်တော့ဝင်တယ်လို့ထွက်တယ်လို့လေးကိုပြီးတော့တာဒီရနေခုနဒူဝဲတဲ့မြင်လာတာမျိုးကမှန်ပါပါမာရီနမိတ်တွေကိုမြင်လာရတာမှန်ပါပါဟင်မှန်ပါပါအဲ့ဒါသာကောင်းကြီးဇာလန်ပြီးတော့အဲ့ဒီအော်မီတတိအာကောင်းမှဟုတ်နော်အဲ့တော့ဒီမာရီနမိတ်ပေါ်နေတဲ့ဟိုရှုပ်ွက်ထဲမှာအဲအဖြူလေးလေးပေါ်ပေါ် ဟုတ်ကဲ့ဟင်အဲဖြူဖြူထောင်းလိုက်လေးဘောဘောဘာလုံးလဲစိုက်ရှိပါမှာမှန်ပါဗျာမှန်ပါဗျာမှန်ပါဟင်အဲဒီမှာအော်မီအာကောင်းကောင်းမလို့မှန်ပါဗျာဟင်မှန်ပါအဲဖြူဖြူဆိုတာလေးနဲ့ဖြူဖြူလေးပြီးတာလေးနဲ့မှန်ပါဗျာမှန်ပါဗျာဖြူဖြူဒီရုပ်ကိုသာပြုတ်မဟုတ်ဘူးလားမှန်ပါမှန်ပါတယ်ဗျာဒီနဲ့နှာခေါင်းနဲ့တိုက်တာကခုရုပ်ကိုသာပြုတ်လေမှန်ပါအဲဖြူတာလေးနဲ့ပြီးတာလေးမှန်ပါဗျာဟင်မှန်ပါဖြူတာလေးနဲ့ပြီးတာလေး ဖြူတာလေးကဘယ်လိုလေးပြတာလေးကဘယ်လိုလေးဟောသူဟာသူပြမှန်ပါလူကြီးပွဲကြီးမှာမှန်ပါတယ်အောင်းမီအကောမဟုတ်နော်စဒါရောသာရောဝိတာကလေဘုရားတော်တော်အောင်းမီအလိုပဲပြောလိုက်တာအဲ့ဒါဗရမဖို့ထုတ်တာသူပဲမှန်ပါဟင်ရှုဖို့ဟာမှားသလားမှန်လားစဉ်းစားမနေနဲ့မှန်ပါဗျာမှားရင်ခုနကပေါ်ဖို့တတိကပေါ်ထုတ်သွားတာမှန်ပါဗျာမှန်ရင်အောင်းမီတတိကပေါ်ထုတ်ပေးတာမှန်ပါဗျာတို့ကအဲ ပေါ်ပြီးပတိနဲ့အောင်ပြီးပတိနော်ဘုဒ္ဓနဲ့ဝိတာရသူတို့ပေးယူလို့ပြရနိဗ္ဗာန်ထိသွားတာဒါဒါဆရာမလို့ဘူးဟင်အဲဟိုဆရာဘွားဒီဆရာဘွားတို့လည်းပါပါတယ် အဲ့ဒါကိုအချင်းသာဘုံတော့ပခဲထွက်ခိုင်းတာအားဟုတ်ပြီပါပါဆရာဒီလိုလိုပါဗျာသမထဆိုတာဝိပဿနာတော်လည်းတော့ဆရာတော်ဒီသုံးပါးရှိပါပြီဗျာမချော်ရလို့နေတာဘူးတော့သဘောပေါက်သွားတယ်ကြောက်နေခင်ဗျဟုတ်ပါဗျာကိုအချင်းသာဘုံတော့ပခဲထွက်ခိုင်းတာဟုတ်ပါဘူးဒီလိုတော့ဒါချောက်ကြည့်လို့ပါဗျာအဲဟုတ်ဘူးဒီလိုဘုံတော့ပခဲထွက်ခိုင်းတာဟုတ်ပါဘူးလို့တော့ပြောတယ်ဟုတ်ပါဗျာဟုတ်ပါဗျာဟင်ဟုတ်ပါဗျာဟင်ဘယ်လို သူကိုဖြစ်ပေါ်ရှိသေးတဲ့ခါတော့သူတို့မော်ဒယ်ကတွေ့ခဲ့တာဟိုအမေတို့ဖေလို့တစ်ခက်လေး ဟုတ်ပါဘူးစပလီရဲ့ပေါ်ချိန်ထားတာအေးဟိုငါမျိုးဆောင်းတော့သူကအေးအေးအေးစပလီပကပေးလိုက်ပြီလေလေးမထင်နဲ့သူကလာစပလီပကဒီလိုလိုဒီမနာလေးတော့နေမှာပါဘယ်လိုပါပြီဟုတ်လားသိပါပါဘုရားတော်တော်စကားလုံးတော့များရှားတော့ ဘုံချူကြောင်မို့မယ်တခါလေးလေးတိုင်မို့ဘယ်စကားမှလည်းမလာဘူးဆရာမသားကိုလည်းကြည့်လိုက်ဒါတော့မိတ္တာကလည်းဟဲ့ညီကြီးရဲ့အတိတတိဝရိယဒီသုံးချက်လုပ်ရဲဆိုတာဒီလိုအဲ့ဒါလေးနဲ့ဆရာတော်မေဘူးပါဗျာဒီတို့သမာဓိပါအိမ်မရဲခုနှစ်ရက်နဲ့တရားကြောင်းလေးမြင်နေခဲ့တယ်မပါတပါဆိုခုနှစ်ရက်ဟဲ့တယ် လုံးလုံးမပါရခုနကမြင်နေပြတော့ဒီလိုအဲ့ဒါကြီးမှတ်တာပါလေခုဘယ်လိုလဲယူတော့ဒီကနေ့ဟို45နှစ်လောက်ကြာမှအဲ့ဒါကြီးမြင်တော့တာပေါ့ဒါဆရာတော်ကခုနနေဒီရောဆယ်နှစ်လောက်ကြီးိုးတယ်ခါကြလဲဆရာတော်နဲ့ဝေသွားတာဝိုးဗျအနည်း20ဝေသွားပါပြီဆရာဆရာဝေးတော်လို့ပြီးတော့ဟောဆရာတော်ဒုပေါ်မလာမလာရင်တနည်းဝေးမယ်ဆိုဒီတော့ဘယ်တော့မှမလာပါဘူးဆရာတော်ခွင့်ပြုတယ်ဆိုလို့လာဟုတ်ဘူးတော့လို့ပါတော့လား ရောက်ပါတယ်ခင်ဗျာခုခုမှလုပ်ထားအဲဘုရားဘုရားပြောတယ်40ကျော်လောက်50တဲ့ဝင်မှတပြောအဲ့ဒါလေးအကြောင်းတွေ့လို့ဆရာတော်ပြောသမျှလေးကိုဟုတ်ပါအေးတွေ့တာပါဗျာအေးအေးအေးတော့ငါရှိတာမချော်ရတော့ဘူးလို့ပြီးတော့နိုင်နိုင်ရဟုတ်ပါပါဘယ်ယူတော့ချင်တာမင်းဘူးယူခံရတာဟုတ်ပါဘယ်မှာဒီအေးဒီနာထားတော့ထားမှာမှန်ပါဗျာဒီနေနေရှင်းတော့အေးလာခြင်းက ဒီကြည့်မအောင်ရနေဒီထထလာလို့မရတော့ဗျာကိုယ်ရဲ့ရှင်မတံပေးပြီးမိဘူးတော့ထိုင်တော့မယ်ဟုတ်ကဲ့ဘုရားတပည့်တော့အဲ့လိုဆိုပြီးအခုဘောကမြောက်ဘူးလည်းမပူးဘူးလို့ရှိနေတယ်ဗျာအေးအေးတော့ထိုင်တော့မယ်ဘုရားကတော့ သမီးတွေရောချွေးမတွေရောသားတွေကမရှိတော့မိတွေရောမပူလူကြီးဖြစ်နေပါဗျာဒီပြောပုဂယ်ကြီးပါဗျာဟုတ်ဒါကမပူလူတွေနေပြီးအပူနေပြီးတော့ပြောကြောက်ပါပါဗျာဟင်ကြောက်ရှိနေလို့ဗျာတော့ဆိုဟာလည်းမိတွေကြောက်ပြီးတော့ထမတယ်မပူလူတွေဖြစ်နေလို့ဟုတ်ရဲ့ဟင်မှန်ပါဗျာဟင်လောလောဒါပဲတခြားဘာမှမရှိဘူးမှန်ပါဗျာတယ်ခုနအဲအလုံးလေးပေါ် အလုံးလေးအလုံးလေးတိုင်းသိတာလေးအသိတာလေးတိုင်းဟုတ်ကဲ့မှန်ပါရှင်မှန်ပါဗျာဒီတူတူလည်းဘုရားတွေ့ပါနေတာဟုတ်ပါဗျာအဲ့တော့လုံးလေးကလုံးလေးတိုင်းဒီဓာရီယာဒီဓာရီတိုင်းအဲအဲ့ဒါပေါ်တော်လာနေလို့တောင်းကြရတော့ဆရာတော်မင်းပါဗျာအဲ့ဒါဘုရားနာနေမှန်ပါဘူးကိုယ်ရည်ဒီကတော့ဆရာအာရီနမိတ်ကိုဖြစ်ပြရှင်းပြပါဗျာပြရှင်းတော့ဖြစ်တယ်အဲ့ဒီတမားရီနမိတ်ပေါ်တော့လေပထမအတင်နေတာလေးက ဒီတိုင်းပဲနောက်ကြပြက်ပြက်သွားပြက်သွားအဲ့ဘယ်လိုဘာလို့ပြက်သွားတော့ကျူးလေးကျူးနဲ့စိတ်စိတ်ငေါမှာဟင်ဘာဘာလို့ပြောတာလို့မပြောရဘူးဆို အဲဒီကပြည့်တဲ့ရှုပြပြီးတော့ပြန်ထိုင်တဲ့ခါကျပြန်ပြီးတယ်ဗျ။အမှန်ဖြစ်ပြတာဖြစ်ပြလို့ရှုရမှာမဟုတ်ဘူးသူဟာသူသိနေရတာမှန်ပါပါဖြစ်ပြဖြစ်ပြတိုင်းရှားပြောမနေနဲ့မှန်ပါဗျာဟင်စေတူကဒီလိုရှားပြနေတာအဲ့ဒါဖြစ်ပြဖြစ်ပြီးမှန်ပါရှင်အဲ့ဒါတက်တော်အောက်ဖြစ်ဒါလို့ဒီလိုလွှဲနေလဲလွှဲပါလားသူပြကျင်ရပါမှာအဲ့ဒါသူချပြတာနဲ့ဖြစ်ပြနေတာဘူးပဲရှင်ကမြေစိုက်ကြည့်ဖို့ဒါပဲလိုအပ်တာ မှန်နေမြဖွင့်တဲ့တေလို့ရုပ်ပေါ်ပြီးတို့ကမှန်ကြည့်မှန်ကြည့်လို့ရုပ်ထင်ရှားတယ်မှန်ပါမှန်ပါဟင်မှန်လို့တို့ရုပ်ကြောက်ပေါ်မှာမှန်ပါဟုတ်နော်မှန်ပါဒီလိုသူတို့ချင်းချင်းချင်းပြီးတဲ့ဟိုမိထလာကတမင်းကြီးလေးဒီမိထလာဒါဘောပါမိထလာဒူလေးဘောဒူလေးလားမှန်ပါဗျာဟင်ကျန်တာကဟိုတို့ချင်းနေတော့ ညာအေရဝမဏိဆိုရေတိုင်းဆက်ဇာဝလာပဲ့နေရမယ်နောက်တိုင်းဆက်ဇာဝလာပဲ့နေရမယ်လေဝိရှိလာတော့ ပြူရွှေချွေးများရှိရလဲတော့ပြန်လာတော့စီတိုင်းစိတ်ကြဝလာမကြောက်တော့ဘူးအဲ့တော့ဟဲ့ကလမဒီဒီနာမည်ကကလမခေါ်တော့ဘူးဟဲ့ကလမရှိတိုင်းစိတ်ကြမလားမကြောက်တော့ပါလားဆိုကြောက်သွားလို့ဆိုဒီလိုကြောက်သွားလို့နေမပေးပြရဟဲ့ကလမရှိနေရှိတိုင်းစိတ်ကြဝလာမကြောက်တော့ပါဘူးလားဆိုကြောက်သွားလို့ဆိုဒီလိုကြောက်သွားလို့တပူလာတယ်ဒီအမကြီးလေ ဆက်မေးဘူးပါလားဗျာဒီကြောင်ကိုဆက်ညီရည်တဲ့လာခံရဆိုဒီလိုအဲ့တော့အဲ့တကားပဲအမှုပါတယ်ဗျာဟဲ့ညီရည်ရဲ့တရားရင်လည်းကြောက်မှဆရာရင်လည်းကြောက်မှဒီလိုတော့ကိုလည်း သံဃာတော့မကြောက်ဘူးဗျာဆရာတော်နာမထိုင်တဲ့ဟာအဲ့ဒါကြောက်ပါဘူးတော့ရှားတွေ့ရပါဗျာသံဃာတော့မကြောက်ဘူးသိမှမသိနေဗျာသံဃာပဲဝင်နေတာပဲဟုတ်ဟုတ်ကဲ့ဆရာတော်ဘုရားသာလိသိနေအဲ့ဒါလေးမှမှတပြီးတော့ဒီပြောတော့တော့40 50တဲ့နမှာကြောက်တွေ့ပါဗျာအဲ့လိုပါဗျာဒီတော့ဟုတ်ကဲ့တပတ်တော်တော်တော်မြောက်ကြီးဒုက္ခချာတယ်လို့လို့ဘုရားမကြောက်ဘူးမမရဆရာတော်မြောက်ကြီးဒုက္ခချာမမရဗျာ ဟုတ်မှန်ပါဗျာဒါတို့ဒီဒေနောကဒေကဘာဒုက္ခဒုက္ခနဲ့ဒေကဘာဒုက္ခဒုက္ခနဲ့အဲ့တော့ဒုက္ခဘယ်ဟာပါလို့ပြောမှန်ပါဗျာအဲ့တော့ဒီမှာရပြီသွားမိတာမှန်ပါဗျာဒုက္ခပြည့်စုံယူလာခဲ့ရပါမယ် မှန်ပါဗျာမှန်ပါဗျာမှန်ပါဗျာကျွန်တော်ခွေးရောကတဲ့မှန်တယ်တဲ့ပါဗျာကျွန်တော်ခွေးကိုဘုံလေးထည့်ပြီးနောက်ကြီးကိုထမ်းခိုင်းမှန်ပါဗျာဒီဒီမိဒုက္ခသိချင်ယူတော့ဒီတခြားနေရာမှာဖွင့်လို့ဟိုလေဘူးပြလိုက်တယ်မှာဖွင့်ဒုက္ခသိချင်လို့လည်းပြရတော့တယ်ဘယ်ကြောင့်ဒုက္ခသိချင်လို့တော့ပြထုံတော့ဒီတခါတော့ဒုက္ခသိရတော့ပါတယ်ဒုက္ခသိရတော့ပါတယ်ဟိုဒုက္ခကိုဒီတော့စားတာကို ဘူးမှန်ပါတယ်ဗျာအဲဒီဆရာရဲ့ပြီးပြောတဲ့အတိုင်းကိုပြီးရကောင်ပြီးချင်ကြမှာဖွင့်ချတော့ဟိုကလည်းဟိုလိုမင်းကြနေတော့ဒေါသကလည်းဖြစ်ပြရတဲ့အဲဟုတ်ဗျာပါပါရှင်မြောက်လည်းမြောက်ရလှိတ်ခိုက်တော့တယ်ဟေးဘောလုံးလိုက်ကြိုက်ပြီးအပေါ်ပေါ်ပြေးလို့ပြစ်ပင်တော့ရောက်မှဒီတက်တာတော့မှန်ပါဒီတိုင်းကနေကြည့်လို့ဟာဒုက္ခကလည်းတစ်ပြေးကြီးနေပါလား သူတို့ဒီအေးတောင်တော်မကြောက်သေးဘူးတော့ပါတယ်ခင်ဗျာသူဒီအေးတစ်ဖြည်းကြီးနဲ့သူဒီအေးတော့ခင်ဗျာအလှိမ့်ကြိုက်ထားတယ်ဒါတော့ဘယ်တော့ကြာဘူးဝိရိကြိုက်တော့မှာဟင်ဟိုတော့မြောက်ကြီးရအောင် ခွေးတကောင်ထမ်းတာဟိုတေးအေးကခွေးတအုပ်ပါကြီးကမှန်ပါဗျာတကောင်ကြိုက်တာလားတအုပ်လုံးကြိုက်တာလားလုံးကြိုက်တာပါဗျာဒါလည်းကြောက်ဘူးကြောက်နေပါဗျာဟုတ်ပါမလားကြောက်နေပါဗျာဒီမြောက်ကြီးကတော့ကြောက်တော့ဟိုခွေးနဲ့လိုရပြစ်ပြမတက်နေတာမှန်ပါဗျာဒီမြေကြီးကရောပြရမှာပဲဗျာမကြောက်တော့မှာပေါ့ဗျာ ဘုံဘောဟိုရောတို့လှိမ့်ပြီးကြိုက်တာပြီးတော့ကြိုက်လို့ကြိုက်မှန်းပြီးတာကိုနာတော့နာမှန်းပြီးတာပေါ့မှန်ပါတယ်ဗျာမှန်ပါတယ်။နောက်ကြီးကကြိုက်တော့ကြိုက်မှန်းလို့ပြီးတယ်နာတော့နာတော့လည်းနာမှန်းပြီးတယ်နာမှန်းပြီးတော့ဟောတန်းတက်ပြီးပြီးဒီဘုံဘောကနေကြီးရတာမှန်ပါဗျာမှန်ပါဗျာခင်ဗျာကြိုက်လို့ကြိုက်မှန်းလို့ပြီးမှထင်ပါဘူးဒီကလည်းငကိုတော့ငကိုတော့သူကြိုက်တဲ့ကိုကြိုက်တဲ့ပေါ့ဗျာသူကြိုက်တော့ဗျာသူပြောတာပဲဒီလိုတော့မပြောရတော့မပြောတော့ဘူးဗျာဟုတ်ပါဘူးကြိုက်မခိုင်း င်တော်လို့ဗျာဟုတ်ကောအဲ့လိုနေရလားဗျာအဲအတိုင်းခံနေနေတော့ကျွန်တော်ဒီနာသွားနေတာဟိုကမကတ်ဆိုင်နေတော့လားတိုက်တာပါခင်ဗျာကမကြီးရှောင်းလေးရှောင်းအောင်ပါဗျာဟုတ်ပါဘူးအဲ့ဒီရှောင်းလေးကတော့ဗျာပတ်ရှောင်းလေးကတော့ပတ်ကိုက်နေတယ်ခင်ဗျာပတ်ရှောင်းလေးပတ်ကိုက်တော့ပေါ့ဗျာခင်ဗျာ မှန်ပါတယ်ဗျာမှန်ပါဗျာဟိုဟာလည်းခုနကလည်းတော့အမှန်တော့နိုင်မှန်ပါဗျာဒီဒီတော့ဖြစ်တော့မှကြီးတယ်ဗျာမှန်ပါတယ်ဗျာမှန်ပါတယ်မှန်ပါခုသားတို့ခုချူသားတို့ခုသမီးတို့ခုသမက်တို့ခုသမီးတို့နဲ့လောဘတို့မှန်လိုက်တော့ဗျာလောဘတို့ညာကြီးဗျာဟုတ်ကဲ့ညာကြီးမဟုတ်ဘူး နားတော့မှာပါဗျာမနာသေးဘူးလားအခုချိန်ထိနားပါပဲဗျာမနာသေးဘူးလားမေးတာနားတာပေါ့ဗျာတော်တော်ကြီးနားနေပြီဗျာတော်တော်ကြီးနားပါဗျာဟင်သာနာသားရီတမီးတွေအဲ သမက်ဒီချိမာရီယာကဗမမုတ်တာဗျမှန်ပါတယ်ဟင်တေအေးရတော့အေးရဝင်နေကြသမီးလေးလူပေးပိတ်ပြီးဦးမှာမှန်ပါတယ်ဗျာဇနနာတို့ဇနနာတို့ကိုရိုနာဗမမီလားမှန်ပါဗျာဟုတ်ဘူးမှန်ပါဗျာနားမသိပါဘူး ဟင်ဆိုတာသမင်းပြန်ပြန်သိပြီးတာနဲ့အဲ့ဒါနဲ့မိသွားတာဟင်ဟုတ်ဗျာနာပြောက်ပြောက်ဆရာကနာပြောက်ပြောက်သွားတယ်အဲ့တော့တော့ဟိုသိသိညာရညာရပါပဲသူကမလားအပါရမှာဟိုဘန္ဒရာရဲ့ဝိညာဉ်မဘုဒ္ဓဒီအိမ်မှာပါတယ်ဗျာမှန်ပါတယ်မှန်ပါဗျာခင်ဗျားတို့ငါလည်းတပည့်ခါပြီးစဉ်းစားမနေနဲ့မှန်ပါဗျာအေးအမှန်တော့ဒီဒီအိမ်ဟာငါဘန္ဒရာပဲဗျာမှန်ပါဗျာမှန်ပါဗျာဟင်ဒါတော့ဆရာမင်းနာပါဗျာ အဲတန်တရားတော့တန်တရားမကြောက်တဲ့ကောင်ညီမျိုးပေါ့တခါတလေလေအဲ့လိုရှုတာပေါ့ဗျာဟောတန်တရားဆိုတော့ဆရာတော့မင်းနဲ့တန်တရားမကြောက်ရင်တရားမမြင်ဘူးဆရာမကြောက်ရင်တရားမြင်ဘူးဒီတော့ဒီနှလုံးကိုမှတ်ပြီးတော့အများဟုတ်ပါတယ်ဗျာ ။တန်တရားပြီးတော့ကိုယ်လက်ရင်နာဆိုဘူးပြတော့ဟောမှဒီနေ့ကဝိုးဗျာဟုတ်ကဲ့ဒီမှာတော့ခုမမြင်ဘူးဘာလို့ခုမမြင်ဘူးလဲငါကလည်းရင်းမလို့ဘူးဗျာကိုယ်ဆရာတွဲတယ်ပြောတော့မြင်သွားပြီဗျာပုံမှန်အေးတယ်မဟုတ်ပါဘူးဗျာတန်တာတော့ခင်ဗျာစာလို့ပြောလို့ခင်ဗျာမနာတော့ဒီလေပတ်နေတာဆိုတာလေမမပါဘူးပြန်ပါနေတာမမပါဘူးမမရဗျာဒီအေးရဒီရောညာရောညာရောမရောဒီဒီပြီးဒီဘယ်လောက်တော့ပတ်တော့မမပါဘူး ပဲညာဟင်ဟင်ဒီလိုဒီအီရာချောလိုက်ဘူးဘူးခေါ်လိုက်နဲ့ဘယ်နှခါတော့ဒီကောက်တဲ့ခါကောက်လိုက်ဘူးဘူးခေါ်တဲ့ခါခေါ်လိုက်နဲ့မှန်ပါဗျာဟင်ပြောပြောပြောလေးခေါ်လိုက်ဒီနေ့ခေါ်လိုက်ဒီနေ့ပြောပြောတာပဲဟုတ်ပါဘူးတော့ကြောက်ကောက်လိုက်ချောလိုက်ကောက်လိုက်ချောလိုက်အဲလင်းနေတာမဟုတ်လားလင်းနေတာပါပဲဗျာဟင်အကောက်ကြီးတော့ဟုတ်လို့လားဟင်မဟုတ်ပါဘူးအချောကြီးတော့ဟုတ်လို့လားဟုတ်ပါပါဗျာအင်းဒါမျိုးရှောင်းရှောင်းလို့ဟင် လူတိုင်းသုံးနေတာစံတရာလူတိုင်းသုံးတာမဟုတ်ဘူးလားလူတိုင်းသုံးတာပါဗျာရှင်လေတာပြောတာမှန်ပါပါဟင်မှန်ပါဗျာရှင်လေတာလှည့်ပါနေတာပြောတာဆိုဟင်မှန်ပါတယ်ဗျာအဲ့တော့တံတရာအကြောင်းကြောင့်အဲ အန္တရာကလွတ်တဲ့ဓမ္မဒုက္ခဝိမုဒ္ဓဒုက္ခပဲလိုချင်လိုချင်ဒုက္ခဒုရောတဲ့ဟာပဲလို့မှန်ပါဗျာမှန်ပါတယ်ဟုတ်နော်ဟုတ်ပါပါဗျာခုနကတော့ဟိုဘလေးလုံးကိုပြောရင်အဲ့ဒီဘလေးလုံးဆိုတော့ရုပ်နဲ့တရားဟိုဘလေးလုံးမှပြီးတဲ့နာနဲ့ဒီနှစ်ခုကိုကြွေးထောက်သွားတာမှန်ပါဗျာဒါပဲဟုတ်ပါဗျာ ဟင်အဲ့ဒါလည်းပြောတယ်ဆိုတော့အဲ့ဒီထဲမှာငါပါသေးလို့လားမပါပါဘူးခင်ဗျာဒိဋ္ဌိပြုတ်တာပဲလေမှန်ပါပါဒိဋ္ဌိပြုတ်တာပဲလေမှန်ပါပါဘယ်လိုလေးပါမှန်ပါပါဟင်မှန်ပါတယ်ခင်ဗျအဲဝင်ဆရာတော်ပြောကလေးရွယ်လေးကြီးလားရွယ်လေးကြီးရွယ်လို့ခက်တာရွယ်လို့ခက်တာဆရာတော်လူတော်မင်းပါဗျာခက်လို့ခက်တာမဟုတ်ဘူးရွယ်လေးကြီးလားရတာကတော့လူရွှေရှိကြားတခါပဲတည်းလူရောဘယ်မှလည်းမတိုင်းဘူးဗျာဒါတော့ဆိုင်ပြီးတော့ မိဘနာဒီကတောင်းမှမြေတူကိုလာခဲ့လာခဲ့ဆိုတော့ဒီလေးတောက်ကိုမမြင်အောင်ဆရာတို့ကြောက်လို့အဲ့နာမဲ့ရှင်လေးကိုက်နာတော့မဆရာတို့ဝက်ကုန်းသွင်းရင်ဘလုံးကြီးနဲ့ရှောက်မှပဲပေါ့လေလက်တိတိမင်းလေးကြည့်ပြီးတော့အဲ့ဒါကိုမရှောက်ရင်အဲ့ဒါတတ်သိနာဘာလို့ညသူများအလူခါညခမချီညင်းမြင်နေတော့သလားပေါ့လေဒီတော့အဲအဲ့ဒီအတူအဲ့လိုပါဗျာကိုလေးကြီးလေဟိုယောဂီသခန်းဒီပါကတော့ဆရာတဆရာတော်စာဦးလေးကြည့်လိုက် ဆရာတော်မိန်းတဲ့ဟာလေးကိုပြန်ကျင်းလိုက်ပါဗျာပူဇော်တော့တော့ဗျာဆရာတော်ခုနှစ်နှစ်ပြီးတော့7နှစ်7နှစ်လောက်မှလမ်းစားနေနေတာပါဗျာသူပြင်းလိုက်ပါဘုရားရှိတယ်ဟောလို့လမ်းစားတဲ့မြင်ကြီးဗျာဆရာတော်ကခဏခဏလာနေတော့လုံလင်းလောက်ပါ လာတိတိရောက်ပြီးတော့ဒီခင်ဗျာဘယ်လိုမှလမ်းသာစီပြီးဆိုတော့ဘယ်လိုလဲပြည့်စုံပါဗျာဒီကံလမ်းပေါ်တော့ရောက်ဝင်ကြီးရတဲ့ဘယ်မှာကအဲ့လိုမျိုးဖြစ်မလားပဲအမှန်မဖြစ်အောင်ကြိုးစားမှာအမှန်အင်းအဲ့လိုလိုလေးဘုရားဗျာတွေးပါလားတရားတော်ကလို့ နာဂံတို့ရာဒမဲတို့အထက်မဲအထက်ပူရင်ကြတော့စေဘာတိလာတို့နဲ့သင်္ဃမယာကံဖြတ်လို့မှန်ပါဗျာမပြောရင်ဒါတွေဝင်လို့ခွန်ပါတဲ့ကျင့်ကျင့်မှာသူတို့ကရတာမှန်ပါဗျာဒီခုနကအဲတို့ဖြူလာလေးနဲ့ပြည်လာလေးတစ်ခုပြောထားကြတာကိုမှန်ပါဗျာဖြူလာလေးနဲ့ပြည်လာလေးဒါတစ်ခုပဲရှိတာပဲမှန်ပါဗျာဒါတည်းခါမဲလေးဒါတည်းခါမဲလေးတို့တည်းခါမဲလေး သူတို့နောင်နောင်နောင်ဘဝတွေတကယ်သူတို့မဟုတ်သေးဘူးလို့ပြီးတော့သူတို့ခိုင်းစားပါခဲ့တာလေမှန်ပါဗျာရှိရှိရှိရှိလည်းရှိသေးရင်သူတို့မကူပဲသူခိုင်းစားပါလေမှန်ပါဗျာဟင်မှန်ပါဗျာအပေးယူသူတို့လောက်ထားလေသူတို့လောက်တာပါပဲမှန်ပါဗျာမှန်ပါဗျာဟင်မှန်ပါဗျာသူတို့မကူပဲအဲအထီးလည်းပြီးပြီးလည်းအထီးမှန်ပါဗျာမှန်ပါဗျာဟုတ်ကဲ့မှန်ပါအဲတွားခြင်းလို့ပြောတာတော်တော်တော်မင်းပြီးတာမှန်ပါဗျာစားခြင်းလို့စားတယ်စားတော့စားမှန်းပြီးတယ်သူတို့ပြန်လာသူတို့ပြန်လာသူတို့ပြန်လာကြီးတယ်မှန်ပါဗျာဟင်အဲ့ဒါဒုစိုက်ကြည့်ပြီးတော့ ထိတာနဲ့တွေ့တာနဲ့ကိုရှင်ငါမှမရှိတော့ပဲမရှိတော့ပဲနဲ့မှန်ပါတယ်ခင်ဗျာမှန်ပါတော့တော်ဖြစ်ပေါ်တာနားသားပဲမှန်ပါလုံးလုံးလေးရတာပဲအဲ့ဒါပဲအဲ့ဒါပဲတို့ကပြောနေကြအတိုင်းဆိုလို့ရှိရင်တို့ခုပုံကြီးတိုင်းဆိုရင်အပေသွားရမှာမှန်ပါမှန်ပါမှန်ပါယုံကြလားမယုံဘူးယုံပါတယ်ခင်ဗျာယုံပါတယ်ခင်ဗျာ ယုံပါတယ်ဗျာသူ့ခင်ဗျစိတ်တွေလည်းများတာမဟုတ်ဘူးမှန်ပါဗျာတရှိတယ်မယ်လေမှန်ပါဗျာဟုတ်မှန်ပါတမယ်တွေမဟုတ်ဘူးလေတရှိရောလေတရှိတွေမဟုတ်ဘူးလေတော်တော်တမယ်ရောလေမှန်ပါတရှိရောတမယ်မှန်ပါဗျာခင်ဗျစိတ်တွေလည်းတော့ကိုလိုချင်းလို့စုထားတာဟိုဟိုစားရစားတော့ခင်ဗျစိတ်နဲ့ရှိတယ်လေမှန်ပါဗျာခင်ဗျစိတ်နဲ့ရှိတယ်ခင်ဗျစိတ်နဲ့မှန်ပါဗျာဟုတ်ဗျာမှန်ပါဗျာအဲ့တော့ဒီခင်ဗျားနဲ့ဒီဒိဋ္ဌာပဲလေမှန်ပါဘူးအဲ့ခင်ဗျားစိတ်ကလည်းတပည့်လုံးမှန်ပါဘူးဟုတ်နော် ဟုတ်ပါဗျာကိုစိတ်တင်တယ်မဖြစ်တော့အဲအလိုမကြတဲ့စိတ်ကပါခါလို့ကြည့်ဘယ်နှခါဖြစ်ဘူးခါလို့ကြည့်တော့မဲပါလိမ့်မယ်များပါတယ်များပါဗျာများပါပုံစံမကြီးမင်းမပဲလို့ဟင်ဟဲ့အရင်ကကြောက်စလို့ရှိမှဖြစ်မို့ခါရကြီးကြောင့်ဘာသာတွေထွက်ပြေးဆိုဟင်ဒါဘာသာတွေလူကြားဆက်အောင်လို့ပြောဟုတ် ဟာတော့ကြီးတာကျင်းလည်းဗျာတင်းတင်းကြီးအိမ်ကထွက်ပြေးလာတယ်ဗျာဆိုဟင်ဟင်မှန်ပါဗျာအဲ့ဒါတော့ဘာဆိုလဲသူ့ကိုဟိုဘာလို့ဖွင့်လို့ချင်လို့တပိတော့ထွက်ပြေးတာလေဟင်တော်ဘူးဒီကြောင့်ပြီးတော့အလိုမကျစိတ်ကလည်းနေတာမဟုတ်ဘူးဟုတ်ပါဗျာဟင်ရပါဗျာဒီအမှန် ဘာတို့တို့မွေးကြဲကနေမှာပါဗျာဟုတ်ပါမှာဟင်အဲအေးရတဲ့ချီပီပီပီလို့မခံရတော့လည်းအမေပြောခိုင်းရတာလေဟုတ်ပါမှာဟင်ဆိုတော့အမေကြားစိတ်ကအေးအေးရတဲ့ချီပီပီပီကလေးတွေလေးတွေကလူတွေတွေကပါခဲ့တာဟုတ်ပါဗျာမှန်ပါဒီလိုတွေကလည်းအဲဒီကတွေကအလုံးမေးစာရိုင်းဖြစ်ခဲ့တာမဟုတ်ဘူးလားဟုတ်ပါပါဗျာဒီကတွေကခေလူတွေစိတ်နဲ့မလူတွေစိတ်နဲ့မကုနဲ့ပြေးပြေးလာတာခုချိန်ထိပဲဒီလိုမှန်ပါတယ်ဗျာ ဟင်မှန်ပါတယ်ဗျာအဲ့တော့အလိုမကျဆုံးတဲ့ဘီရင်တို့ကနေနေလေဒီနေပါပဲဗျာမှန်ပါဗျာ ခုခါတော့သူပြောနေတဲ့ရွာတွေကပြောတာမှမများအဲ့ဒါအဝိဇ္ဇာတိပညာတိမှမများအဝိဇ္ဇာတိပဲဟုတ်ပါဘူးပညာတိပညာတိတူတူပဲမှန်ပါပဲဒီအမေရဒါချက်ပြောလို့သူကချက်ဖြစ်နေတာဒါဝက်ပြောလို့သူကဝက်ဖြစ်နေတာမှန်ပါပဲခေါင်းတော့ကောင်းပဲဟောကောင်းပါဒီအိန္ဒိယပြည်တော်တမျိုးပြောတာသူပြည်တော်တကောင်တမျိုးပြောမှန်ပါတယ်သူဗမာလို့ဒီလိုပြောတာမှန်ပါတယ်ဗျာအဲ့ဒါကိုငါပြီးပြောတာအဲ့တော့သူကအဲကျက်ပါသေးရင်ကျက်ဆွဲတဲ့ပုံစံလေး မှန်ပါဗျာအထာပေါင်းနာပေါင်းဘယ်လိုများပြုရပါမှန်ပါညီတွက်နေမှာအဲ့ဒီကျေဆိုဆိုတရားကြီးကျေစိတ်ပေါင်းကျေထက်ပေါင်းကျေပဲဆိုမှန်ပါတယ်ဗျာမှန်ပါတယ်ဗျာသိတာဘုံကြီးမှန်ပါဗျာမှန်ပါဗျာဟုတ်နော်မှန်ပါဗျာဒီတရားဝသိကြီးနဲ့သာထားတာဟုတ်မှန်ပါဟင်အများကြီးပါဗျာရှုပ်တဲ့ကြီးတော့အီရန်နဲ့တိတာနှစ်ခုရှိပါလေနှစ်ခုပဲကြောက်မှန်ပါဗျာဟုတ်ဆိုတော့တွေးယူရတာလေမှန်ပါဗျာတွေးပြီးအပင်နဲ့တူနာလေဆိုတော့တို့ကစားတယ်အတူမဟုတ်အောင်တန်းတန်းရှိတယ်မှန်ပါတယ်ဗျာ တော်တော်လေးပဲမှန်ပါဗျာဟင်မှန်ပါအေးရေးရှားတော့ဒီဟိုရောက်တော့ခြူတာရောက်မှာမှန်ပါဗျာဒီကတော့မှန်ခြူတာနဲ့တွေ့တာပေါ့မှန်ပါဗျာကျက်ဆိုတာအတွေးကအသက်ဘူးပြရတာမှန်ပါဗျာအဲ့ဒီအတွေးမပါရင်ခြူတာနဲ့တွေ့တာဒါနဲ့ပြီးတယ်လေမှန်ပါတယ်ဗျာတော်တာခင်ဗျာမှန်ပါဗျာမှန်ပါဗျာဟုတ်နော်မှန်ပါတယ်ဗျာမှန်တယ်လို့ပါဒါရမှန်ပါဗျာဒါဖရာလက်ထက်ကကြည့်ဖို့ပြီးဘူးမှန်ပါဗျာ သာဝတိဒီမှာဝိပါခါတို့ဆိုခုနကမမိရသေးတာကလေမှန်ပါပါဒီလိုဒီလိုရတော့ဆင်းနေဆက်ပြီးပါသမီးဆိုရင်တော့သာဝတိဒီမှာတော့ပါလိမ့်ကြီးဖြစ်ကုန်မှန်ပါပါဟုတ်နော်မှန်ပါပါဟင်မှန်ပါပါရှုပ်ဖူလာခါတော့မှန်ပါပါသူတို့တိုင်းခုနနေနေတော့ပါပါဟင်မှန်ပါဟင် ပြင်းနာပြီးဘာသာဟိုတလောက်ရှိဘူး။ဒီဘာဝတိပြာတော့ခုနှစ်ရက်နဲ့တော့တော့ဖြစ်တယ်။ဟုတ်ပါဗျာ။ဒီဝေလာဟိုပြာတော့တော့။ဟောဘောဆိုတော့ကြောက်ရတော့ဗျာ။ကြောက်ရတော့ဗျာ။ဒီလိုဟဲ့။ဒီရှင်းဘူးလားဗျာ။ဘုရားဘာသာဘုရားဒီမှန်ပါတယ်ဗျာ။ဒီနာမခံတော့ဘုရားဘာသာ။ဟုတ်ပါဗျာ။ဒီမှန်ပါဗျာ။ရှင်းဘူးလားဗျာ။ တော့လည်းချက်မရှိလို့ကိုလာတယ်ထင်တာဘူးတို့ဘယ်ချက်မှမထင်ပါဘူးချက်မထင်ပါဘူးဆက်တက်လာပါဘူးဟင် သူတို့ဒီလိုကိုခုတူပြောတဲ့တိုင်းမှာပါပါလေအသေးဘူးလို့မရအောင်လေဒီပညာကိုဒီကပေါ်တာလေဒီလိုပါလေဒီပညာတော့ကပေါ်မှာဒီလိုတာလည်းရတာလေဟုတ်နော်တော်တော်ကခြူတာနဲ့ဒီပါဒါဆောင်မှာပေါ့မှန်ပါပဲအစားဘောမနုကဟုတ်ပါပါဒီခြူတာနဲ့ဒီဟာဒါလည်းရှိမှာပဲတော့ဒါလေးပြဆန်းနေတဲ့တက်တာကချင်းကြီးပဲလေဟုတ်ဒီလိုလိုလိုချိဖို့ဒီလိုဘယ်သူမှမဟုတ်ပါဘူးဟုတ်ပါအဲ့တော့ဒီတိုင်းမလို့လို့ရှိရင်ကျေဆွဲကျေထဲဝဲဆွဲဝဲထဲမှန်ပါ ရိစ္ဆာန်ပြောရမယ်မှန်ပါဗျာတေချာဘလော့ထင်တယ်တေချာပါလေဗျာဟင်မှန်ပါတေချာဘလော့ဗျာမှန်ပါဗျာဟင်ဆိုတော့ အဲငကြိုးအိမ်ဝင်လဲခွေးမကြီးခွေးမဘောက်ကလေးအမိတမနဲ့တွေ့ရင်တော့ခါတော့ပါမှာဟိအဲဒီလိုလေဟိုအဲ့ဒါလာတိုင်းထွက်ထွက်ဟောင်းတော့ဒီမဟောင်းရင်မဟုတ်သေးဘူးလို့နော်ဘာမှမရဘူးဟိုခွေးကြီးတော့ဟောင်းတော့မဟုတ်ဘူးလို့ဟုတ်ပါဘူးဟိ ကောင်းတော့မှာခဲ့တယ်လို့ပြောတယ်။ဟောလို့ဦးဦးဦးမောင်တော့ဟောမေးတာ။ဟောမေးရတော့မကြီးကြီးမကြီးပင်ဒါနဲ့သူကခုတ်ထားတယ်။သူတည်းကြီးတော့မကြီးပင်ကဖူးလို့ဆိုတယ်။အပြေတော့တက်ကြိုက်တာဆို။ပြန်ပါဗျာ။ဟင်မမရဗျာ။ဟင်မမရဗျာ။ဦးရောခါရကြီးဘေဘီလို6လတနည်းလောက်ဒီမှာတဲ့ခွေးအုပ်ကခွေးမတော်ဘာလာရင်တော့ဒီထားနေတော့မမပဲဟင် တို့အပေရောက်ဖို့သိကြတယ်မှန်ပါဗျာငါအပေတော့မှသိကြဤကိုယူဖို့သိလို့တယ်မှန်ပါတယ်ဗျာမှန်ပါတယ်ဗျာတွားချင်တော့မတွားချင်ပါဘူးပါပါပါဘုရားပြုဘုရားကျင်လို့တယ်အခုအတော်လွတ်အောင်လုပ်ပြီးပြီလားလုပ်ပြီးပြီဆရာတိုက်တုံးပါဆရာဟုတ်တယ်ဟုတ်ဗျာဒီမမဒီလုံတော့အဲလုံတော့ဆိုတော့ တော့ခိုးတာတပိုင်းတစ်စားလားတပိုင်းတစ်စားမှန်ပါဘူးခိုးပုံတပိုင်းတစ်စားတော့ဖြစ်နေပြီဟုတ်ပါပါဟင်ဟုတ်ပါရှင်ခိုးလုံးလုံးမကျုပ်သေးဘူးမှန်ပါပါမျိုးအိမ်မှာဟောခဲ့ဘူးလေကျန်စီဘူးဆိုမှန်ပါဗျာမှန်ပါမှန်ပါဗျာမှန်ပါဘူးဘူးဟောခဲ့တဲ့ကျန်စီဘူးမှန်ပါတော့ဒီလာရှိတဲ့ဆရာတော်ကြီးတို့ကျွန်တော်တို့ကိုမှန်းနေကြတယ်မှန်ပါဗျာဒါတော့သူ့ဟိုလေသာစင်းက ဒီအိမ်လုံးလေးအိမ်လုံးလေးတော့ရှိဦးမှာပါရှိပါပါဗျာအိမ်လုံးကအဲဒီလေကအိမ်လုံးကသူကြီးချုပ်အဲဒီနေရာမှာရေဆိုတော့ဟိုကျန်စစ်ပိုင်းကြီးတွေမှန်ပါဗျာဖြတ်ပြီးထိုးထက်ထားပါဗျာဒါကြီးကသူ့ကြီးပဲအဲအပင်ဖြစ်နေတော့ဆေးဆိုးလို့ပေါ့မှန်ပါဗျာဆရာတော်ကြီးကကျွန်တော်ဒီအမှတ်ရှိတယ်အဲဒီဟာကြအမှတ်ရှိဆင်းတော်သူဟာလေးမျိုးကြောက်ဟင် တော်ရပြန်တော့သူကဒီလိုကြီးဟာဟင်သူကလည်းဘလောက်ထိအာမခံတယ်လဲခါတော့ဘူးလူအာမခံနိုင်လို့လားငါပြီးရင်ဒုရိယဘာနဲ့ကောင်းငင်ကကြားတယ်ဆိုရင်မင်းတို့စေရတာဝရင်ပါပေါ်ပြီးလို့မှတ်လိုက်မှန်ပါရဲ့ရေရေကူအာမခံတာဟုတ်ပါဘူးခါတော့ခံရတော့ခံရပြီပါ ဟုတ်မှန်ပါတယ်ဗျာကိုယ်တပိုင်းနော်ကိုဖြစ်ဖို့တပိုင်းကြံလေးလည်းပြောဆိုတော့ပြေးကြဘူးကိုမောင်ကြံစည်ဘူးဖြစ်တာကြည့်လေးဟုတ်ပါဘူးအဲ့တော့လူတွေဟိုဒီလိုမလို့အသက်ဖိုးလိုက်ဖိုးလိုက်ချင်းနေကောင်းရဒုတိယကံကြတာမှန်ပါတယ်ဒါဆိုသူတို့ဘာတွေလဲကိုယ် အဲဒုစရာတော့ဟိုဒုစရာတော့နဲ့ပြုံပြုံပြုံလေးနေမှာမလို့အားဘူးမှန်ပါဗျာဒီဒုစရာတော့ဒုစရာတော့နဲ့မှန်ပါဗျာဟင်မှန်ပါဆရာတော်လည်းတက်ထွက်သွားတော့ဒုတိယဘာလဲဘူးပြောက်ဘူးကျေပြောင်းဖြစ်ပြောက်ပြေးအောင်လို့ဆိုအိမ်တန်ကိုဘူးပြောက်ဘူးမှန်ပါဗျာဆရာတော်ကြီးဆရာတော်ကြီးခါတော့ခါတော့ခါတော့ဟင်ဟင်ဟင် မှန်ပါဗျာခါရကြီးကြတော့ကျန်ပင်နေကမှမထင်ဘူးဘယ်တော့ရှိမထင်ဘူးဒီမှာဘယ်တော့ရှိမထင်ဘူးမချူ တော်တော်ဟိုကြမ်းဟိုဘက်ကမင်းတို့ဒီဘက်ကမင်းတို့ဆွဲပါဘူး။ဆေးဟိုညီညီတို့ဦးရင်ဘာလို့တုန်းကဟိုဘာလို့ရှိစိတ်ရှိတုန်းကလို့ဘုံပါခင်ဗျာ။ဒီလိုသူဦးမောင်မဦးမောင်မောင်ပါခင်ဗျာ။ဆောင်းကြမှာပါခင်ဗျာ။ဦးမောင်ဦးမောင်ဦးမောင်ဦးမောင်ကြတဲ့ကိုဟိုဝိုင်းလူကြတော့သူကချီတော့ရတော့သူကချီတော့ရတော့သူကခေါ်ရတော့ဘာပဲဘာမှမမမညီဆိုခွေးကြီးတဲ့ဟုတ်ကိုပေါ်ပါဘူး။မဟုတ်ပါဘူးခင်ဗျာ။မမရတယ်ခင်ဗျာ။တိတ်ဆန်တဲ့တို့ကိုခွေးတူခွေးတူနေပြီ။ခွေး ကြီးလည်းဟုတ်မှမထင်ပါဘူးမှန်ပါပါဝိုင်းလူလေးမထင်ပါပဲသုံးလုံးပေါင်းချက်အဲဘာလို့ဝိုင်းလူကလို့တောင်မှရသူရရတောင်မှရသူရငါတောင်မှရသူရဘယ်ချီတော့ရသူရငါချီတော့ရသူရနဲ့ဝိုင်းလူကလို့မှန်ပါပါဟင်အဲခါတော်ကြီးတွေကနေတခုဟိုဒီဒီဘိုးတွေကြတာပါဘာလို့ဖြစ်လာပြင်းကြသလားပြင်းမှာပါပဲပြင်းမှာပါဗျာဆရာတော်နဲ့တော့တွေ့နေပြီ ပြင်းနာတစ်ချက်ပြတာဆိုချက်ပြအဲ့ဒါပြင်းနာမှာဗျာမှန်ပါမှန်ပါမှန်ပါဗျာအဲ့ဒါကတော့စကားတွေထက်ဘကိုးတွေကပြန်ပြက်ခါလို့ပြောဘူးဗျာပြက်ကများနေပါပါဟုတ်ကလားဗျာမှန်ပါတယ်ဟင်မှန်ပါဗျာပြင်းနာတစ်ချက်တော့ပြက်ထားတာတနည်းဟုတ်အဲ့ဒါမှန်ပါမှန်ပါမှန်ပါဗျာဟင်မှန်ပါမှန်ပါဒီတော့ဆရာတော်ဒုတိယအပတ်ကဟောရပါတယ်ဗျာအဲ့ညီကြီးတဲ့ ဒီဘူးပင်လုံးညာမှားတာမှလားမှားပါတယ်ဗျာလို့ဟောဘူးတဲ့ နေပေါ်ရမယ်တဲ့ဒီနဲ့တတိကထာတဲ့ဒါတော့မိန်းတာပါဗျာဒီဒီဒီလေးရှေ့ပြတယ်သာသမီလေးရှေ့တယ်ပစ္စည်းလေးရှေ့တယ်ဒီကဒီတော့မစွဲနေပြသွားပြီဒီလိုမှတ်တာပါဗျာဒီမှတ်တာလေးရမလို့လည်းဟုတ်ပြီပါအဲ့ဒီနောက်တော့ဒီတော့ဇာတိကိုတော်တော်ကြီးပဲအင်းရအမကြီးခင်ဗျာဆရာတို့ပြောလို့ပြောအဲဆယ်စရာတော့နေပါဗျာတော်တော်လုံးက ဒုနဲ့ဒေနဲ့ဘူးမှန်ပါဗျာမှန်ပါမှန်ပါမှန်ပါတတလုံးကဒုနဲ့ဒေမှန်ပါတယ်ဗျာ တမ္မာကြီးခဲတော့သွားပြစ်ထားမဘာထူတမ္မာဌာနကျုပ်တော့ခဲနဲ့ပြစ်ထားနဲ့ခင်ဗျားတို့မှတ်ထားနဲ့ဘာမှမထူဘူးဘုရားသူ့နဲ့တင်နေကြမှန်ပါတယ်ဗျာမှန်ပါတယ်တမ္မာကြီးခဲနဲ့ပြစ်တော့တမ္မာဟိုတသားတွေကငြိမ်းတော့တယ်လားငြိမ်းပါပါငြိမ်းပါဘယ်ငြိမ်းလဲအခါပြေးချမ်းသာတော့ကြောက်ပါပဲဘုရားခဲလေးနဲ့ဘုရားတွေ့ရမှာမရဘူးမှန်ပါမှန်ပါဆရာ ဟုတ်မှန်ပါဗျာတော်လာရေးလည်းလုပ်ပြီးကြိုင်လို့စဉ်းပူပြီးတမုံပူပြီးတော့လူထားပါကဆောင်ဖူဟုတ်ပါပါဗျာဟုတ်ပါပါဗျာဟုတ်ပါပါဗျာ ဟောလူလို့မစင်းနေဖြစ်တယ်ဟုတ်နော်မမတို့ကများလို့ပါညီတော်တို့ဘုစင်းနေဖြစ်တယ်ဟုတ်နော်မင်းတို့ဘူးခင်ဗျာတော့ကောင်းတယ်မကိုင်းလို့အဲ့ဒီထက်တာဟုတ်တော့တော့ဒီကဘာဒီလိုကဟုတ်ပါဗျာပုဂ္ဂလဉာဏ်တို့နိုင်အောင်ထိရမှာပေါ့တို့ကအဲ့တော့တပေကိုမန္တရာသာခဏထားဗျာတို့အပေကိုကြောက်မကြောက်ထားပါဘူးဒါပဲစင်းနာမှာကြောက်ထားလဲဟို ဒီနာချောလို့ကြောက်တာလားကိုကိုယ်တိုင်ကြောက်တာလားအဲ့ဒါဆိုမှန်ပါဗျာမှန်ပါဗျာမှန်ပါအဲငယ်ရဲ့မနေဘူးမကြောက်မှန်ပါဗျာဟုတ်ဗျာဟုတ်ပါပြိတာမနေဘူးမကြောက်တရိတ်ဆိုဒုက္ခဒုက္ခနေတာမှန်ပါဗျာလက်တွေ့ပဲမှန်ပါဗျာဒုက္ခလို့လို့လားမှန်ပါဗျာဟင်မှန်ပါဗျာဒီကြရမျိုးလုံးမဂျီနာထပ်ပါပြောလို့ဟုတ်ခံရတာဟုတ်ဟုတ်ဘာတွေကြည့်ပါဘာတွေကြည့်ပါဟုတ်ပါဘယ်တွေကြည့်ကြည့်ပါမှန်ပါ လူထားတယ်မရတာပါလူကြီးတော့ဆောင်းရတာပါမှန်ပါဗျာမကြီးမတောင်းရပါဘူးမှန်ပါဟုတ်နော်မှန်ပါဗျာဒီလိုနေ့ဟိုဒီတန်းဒီလိုနေ့ဒီလိုလိုက်ပြရတာလေမှန်ပါရှင်အဲကြက်ကတော့ဝက်ကတော့ဘူးရှိပါလေမှန်ပါဗျာတခြားဘန်ဒရမကြောက်ချင်ပြီးကြောက်ချင်ကြောက်မှန်ပါဗျာဒီလိုကလည်းကျေဆိုးဆိုးရိုင်းနဲ့ ကျူတူကတော့ဆိုဆိုတာနဲ့မှန်ပါကျူတူရှိရချက်ဒီလိုဒီခံရတာနဲ့အဲ့ဒါကပြောမှန်ပါဘာမှမကြည့်ဘူးမှန်ပါဒီရရှိတယ်လို့ပုံပါတယ်ဗျာတပီတော့ဆရာတော်ဒီပုံဟုတ်ဆရာတော်ညောက်ဒီဆိုဟဲ့ညီလောက်ရှိတယ်သူမှမခိုင်းနဲ့ဆိုလောက်နေဒီကောင်လက်ဒီပေါက်နေဆရာတော်လာပြီလေဆရာတော်လာလာကွာလက်ဒီနာလာရှောက်မှာပဲဘူးကလုံးလာတော့လေလက်ဒီပေါက်လို့လောက်ဘူးလို့ဘူးလို့တယ် မနောပါဗျာလည်းဘာလက်ဒီပေါ့ပေါ့လူတော့ပြီးမှကြတော့ဦးရင်စားအောင်ယူကြီးတယ်ခင်ဗျားမနွားပဲနှစ်ချင်းရှိတော့နေနှစ်ချင်းရှိပါတယ်ဝိုင်းတဲ့ကောင်မခုံးဘောက်ဘူးလားတဲ့ဟုတ်ပေါ့ဘူးပါလေဗျာခင်ဗျားအလားခွင့်ပြီးတာမပြီးပါဘူးဗျာဘူးလုံးဆိုတော့ဟောဆရာတော်ဒီကနေရရှင်းရှင်းပြီးတာပဲပေါ့လေဟုတ်ကဲ့မှန်ပါဗျာဒီဘက်ကပြီးမှတ်ရပါတယ်ဗျာအင်းအင်းအင်းအင်းဒါကြောင့်ဩရှင်းရှင်းဆရာတော်ဗျာ ပြေးရမထိုင်နေသားလေးမျိုးခဏခဏတူတော့လာတယ်ဆိုဒါကြောင့်မှဗျာမဒီနေ့ကိုဆိုပြီးတော့ပါလာပြီးအပြင်းပြင်းနားထောင်တာခင်ဗျာမော်မော်ဗျာနားမမကြိုက်ဘူးနားထောင်လည်းမကြိုက်ဘူးမမရဲ့ကဟောမလို့တယ်လုံးမကြိုက်ဘူးဟုတ်လို့ဟုတ်လို့ဟောတော့ပါလေနားထောင်တော့မကြိုက်ဘူးဟုတ်ပါတယ်မမမမလာပြီးနားထောင်တာမမဟုတ်ဘူးဟုတ်ပါပါနားလို့တို့တို့ကလည်းဘူးဟောနားထောင်ကြတယ်မဟုတ်ခင်ဗျာဟုတ်ပါတယ်မမပါဗျာ ဟာလာ38ခုနှစ်လား39ခုနှစ်လားမသိပါဘူးဆရာတော်ဘုရားကြီးရဲ့အင်းဒီဓမ္မဝင်လားမှန်ပါဗျာ39ခုနှစ်ကတော့တရားနာတယ်တရားလာရဲ့ဒီဝရိယနဲ့ဒါကျူးစားဖို့ဒါများဒါပဲမှန်ပါဗျာအဲတရားနဲ့ဝရိယညီညာဖို့တဲ့ဒါပဲမှန်ပါဗျာကျူးတယ်လို့ကျူးစားမှန်ပါကျူးစားတယ်လို့ယုံတာခေါ်တာမှန်ပါတယ်တရားနဲ့ဝရိယညီညာဖို့ဒါပဲခေါ်တာမှန်ပါတယ်နောက်နေ့လာတော့လည်းဒါပဲခေါ်တာဒါပဲခေါ်တာပဲမှန်ပါတယ်နာတိုင်းဒါပဲခေါ်နေတော့မှန်ပါဗျာနောက်သူကကျင်ညာလိုက်တယ်မိဘူးတရားပဲတော့မှမနာဘူးကွာ ကျင်နာရောတော့ကျုပ်မှန်ပါပဲကျင်နာရောတော့ကျုပ်မှန်ပါပဲသူကဒါဟောတာကသူဟောတဲ့တောင်ကလုံးမှန်ပါပဲငါလုံးလို့သူဟောတဲ့တိုင်မဖြစ်ဘူးဘာလဲမှန်ပါပဲမှန်ပါပဲမှန်ပါသူကဒီတိုင်းပြောတာကဒီတိုင်းတော့လိုရမှာလို့မှန်ပါပဲဟုတ်လားဒီတိုင်းလိုရမှာမှန်ပါပဲဟင်ဒီတိုင်းလုံးလို့ကိုယ်ပြောတဲ့ဟောလို့ဟောလို့လုပ်တယ်အဲတပိတာမဖြစ်ဘူးတယ်လို့ဆိုကြမ်းမှန်ပါပဲ ဟုတ်လားမှန်ပါတယ်မလုံးဖဲနဲ့သူ့သွားနေမှန်ပါဒုက္ခပြရတဲ့တူတူပဲဘုရားတရားမင်းဟာဘူးပြော့တော့အဲမှန်ပါဗျာကျင်ညာရတာဆရာတော်လူမကျင်ညာရင်လို့ပါဗျာဒါရောတဲ့လည်းရှိတာရတော့ဟုတ်ဘုရားတန်ရောကမရှိဘူးဒီလိုတန်ရောကြီးကပြောတာဒီနေ့တခါလည်းသူးတယ်အဲ့ဒါဘုရားဘုရားတန်ရောကမရှိဘူးမှန်ပါတယ်မှန်ပါတယ်ဗျာမှန်ပါဗျာဟင် မှန်ပါလေအဲ့တော့တို့ကအပေကြောက်တယ်ဆိုအပေကတခါထပ်ပေါ်မှာနော်ဟုတ်ပါဘူးအပေကလွတ်တာဟောဒီတတိတလုံးရရမှန်ပါလေဗျာမှန်ပါလေဘုရားမလို့အပ်ပါမှန်ပါလေဗျာမှန်ပါလေဗျာမှန်ပါလေဗျာဒီပါဒနာဝိဒုတိယဆိုကိလေသာပြေးကြတာမှန်ပါဗျာတို့ကပฏิဒီဝနာဓမ္မပိက္ခဏာဆိုတို့အဲ့ဒီဘေရောမဖြစ်တဲ့ တော်တာတွေမမဟုတ်ဟုတ်မမပရိဒီဝါဒီမမဗျာဒီအဲ့ဒီဆိုရင်နာဒီကိုကျူတာဒီဘုံတော့ကျင်တာပဲမမဗျာဒုက္ခဒေါမနတာနဲ့အထင်ကမာရမမကိုယ်ရှင်ရဲ့စိတ်ဆင်းရဲကချုပ်ရင်းပြီးဟောဒီပတိပဲမမဗျာတတိပါပဲမညာနာပတိကမာရဆိုမမဗျာဥပဒနာညာမညာဖုံညာလို့ချက်ဟောဒီပတိပဲမမဗျာဟုတ်ဟုတ်မမနိဗ္ဗာန်တာပစ္စည်းကရိယာဆိုတာ အဲသူတို့နိဗ္ဗာန်ရပါလို့ရပါလို့ပြောနေတဲ့နိဗ္ဗာန်မှန်ပါဗျာဟုတ်မင်းဟောပြောပါလို့ဆိုတော့စာပြောပြောတော့ကိုယ်ဉာဏ်မျက်စိအောက်ကိုတန်းပြရတာတန်းပြရတာမှန်ပါဗျာဟုတ်ဒီဟောပြောဆိုကိုယ်မျက်စိအောက်ကိုတန်းပြတာပြောတာမှန်ပါဉာဏ်မျက်စိအောက်မှာမှန်ပါဗျာဟုတ်မှန်ပါဆိုဟောတန်းဆိုမှန်ပါဗျာဟုတ်ပါမှန်ပါအဲနိဗ္ဗာန်သာအဓိကဒီဖြစ်ကြရအောင်ဆိုနိဗ္ဗာန်အဲမျက်မြင်ကိုတွေ့ခြင်းလေဟောဒီတတိပဲတခြားမရှိဘူးတော့မှန်ပါ အဲ့တော့အဲဒီခုနပြောတဲ့အထီလေးနဲ့ဒီလေးပါနော်မှန်ပါတယ်ဗျာဒီလေးနဲ့ဒီလေးသူတခြားသူတခြားငါသိလို့အဲ့ဒီဟာတွေကအသေးမဝင်ငါမဝင်တော့ဘူးလေမှန်ပါတယ်တိုင်သွားလို့အဲဒီအစွဲဆုံးသွားရင်မိဘဝင်လာတယ်မှန်ပါတယ်ဟုတ်နော်မှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာအဲ့တော့အသေးကလေးဖို့ဆိုဟိုဒီတတိတလုံးနဲ့ယုံကလားမယုံဘူးဟုတ်ပါဘူးမှန်ပါတယ်ဗျာယုံပါတယ်ဗျာ ယုံပါဗျာအဲယုံလို့ယုံမယ်အဲ့ဒီပတိကအပေလို့အောင်လို့အမေရန်ကိုဒါတော့ခွေးကြောက်တဲ့လူသူဒုက္ခတွေကြိုက်လို့လားဟုတ်ပါဗျာဘာလို့လဲဒီတော့သူရတော်ရိုင်းနေတတိမပါရင်အတိရတော့မဖြစ်နိုင်ဘူးဆိုတတိလေးဉာဏ်စဉ်ကြီးနဲ့ကက်ကက်ကြည့်ရတာပေါ့ဟုတ်ပြီခိုးက24မိုင်ဟောင်းနေကြိုက်နေခဲနေတာမှန်ပါတယ်ဗျာမှန်ပါတယ်မှန်ပါ ေတခြားခိုးထားဒီအခိုးတော့မှဟိုကခဏဒုက္ခ24နာရီတိုင်လာလားမမလေးမမလေးမမလေးမမလေးမမလေးဒီလောက်လုံးမလားဗျာလုံးနိုင်ပါဗျာဘယ်လုံးနိုင်ဘူး မှန်ပါတယ်ဗျာ။လေ့ကျင့်ရမယ်ဂျူလာဒါပြုံးလေး။မှန်ပါတယ်ဗျာ။ဒီလိုပုံကြီးနဲ့မင်းမလို့ဒီပါလို့တော့မှန်ပါတယ်ဗျာ။ကိုယ်လည်းမင်းမလို့ကျင်တယ်မင်းလည်းမလို့ဘူးကိုယ်လည်းကြောက်ဘူး။သုံးနေတဲ့ညာကြီးကြီးညာတာဝယ်။ဒီလိုဟိုဘယ်လိုကြောက်တယ်ဘယ်ကလည်းလေ့ကျင့်တယ်လို့ပြောသေးတယ်။လို့အောင်လို့ဆိုတော့ကောလောက်ပါမယ်ဆရာတော်လောက်ဆရာတော်လောက်ကြပါလေဒီလိုတော့ဘယ်ပြေးကြတာတော့အပေကပြေးကြတာ သိကြလားတရားသိကြသလားမှန်ပါဗျာဟင်ဟင်ရတော့တောက်ကြည့်နေတော့ဟုတ်ကလားဟုတ်ပါဘူးဒီပတိကတော့ဒီပတိအဲဒုက္ခနာကဟို ဟိုဖြေပွဲတဲ့နေရာဒီမျိုးဆောင်တာဆိုဒီတတိမျိုးရှိနေတာမလို့ချင်တာလို့ပါမှန်ပါလို့ချင်တာလို့ပါအိတ်တော်တော်မှန်လည်းအိတ်တော်မှန်ပါဗျာမှန်ပါဟိုဟာလာကိုဒုတ်တဲ့ပိုက်ပြီးအိရမှာမှန်ပါဗျာသူဟိုရှေ့တန်းရောက်နေတဲ့ပုဂ္ဂိုလ်များရှေ့တန်းမှာတိုက်နေရတဲ့ပုဂ္ဂိုလ်အိတ်ချင်တဲ့ဒီတိုက်အိတ်တော်မှလို့လည်းပိုက်ပြီးအိရမှာမှန်ပါဟုတ်မလားကျွန်တော်ပိုက်ပြီးအိရဒီကျင့်ယူပါတယ်မှန်ပါဟိုသိုးတာလေကျင့်ယူတော့ ကြည့်ယူမှမှန်ပါစိတ်ပါရမှန်ပါဗျာကောင်းတာလေကြည့်ယူမှစိတ်ပါတယ်ဗျာမှန်ပါဟုတ်ဗျာမှန်ပါတယ်ဗျာမှန်ပါတယ်ဗျာဒီဘုန်းကြီးကလူတစ်ခါကအရင်တော့တာဘူးမှန်ပါဗျာနေတာကဟိုရန်ကုန်မြို့တကောမှန်ပါဗျာဘုန်းကြီးလေးရေစခန်းနဲ့တိုက်ရမဟုတ်ဘူးတိုက်ကဒုနေရတဲ့တော့မှန်ပါဗျာကျွန်တော်စိတ်ကိုမတမ်းတဲ့အဲ့ဒီမှာဟုတ်တယ်ဟိုအဲညနေနားမှာယူတော့နေရကြတာဘူးမှန်ပါဗျာဟုတ်မှန်ပါဗျာ ဘောဓိကတော့ဘုရားဘုရားဘုရားဘာသာဘုရားနာချုပ်ကလူတွေကိုလူတော့ပြောပါဘာသာပြောရေးထားတော့ချုပ်ပါဘူးဟင်ဒီအဲ့ဒါနဲ့မဟုတ်အဲ့ဒါလောက်နဲ့လည်းခုကမပြောသေးဘူးကြောင်းပြောဦးမယ်အဲ့အဲ့ဒီဌာနချုပ်တင်ပုံကိုဆရာတော်ဘုရားရဲ့တူအဲ့တော့ဘာထမရတာဘာထမ ဒါတော့ရည်ရမယ်ပြောတယ်ဟင်တေးရတယ်ပြောတာမီးလည်းမစားဘူးသူတို့လိုညှက်တူလည်းမခိုင်းတာဘူးဇိုးလေးပေးပါခဏတော့ရတာကဲပါသူတို့ကညှက်တူလည်းခိုင်းတာအဲညှက်တူလည်းရှင်းရတာသူကရှင်းမှန်းတော့ဦးအတုံးလာလာခဲလာလာခမင်းတလုံးကစားကောက်တက်တယ်ခမင်းတလုံးကိုညှက်တူလည်းညှက်တတ်တယ်ဟုတ်ပါဗျာပြေးလာတယ်ဟင်ဟုတ်ပါဘူးတို့တို့တို့မတောင်းနိုင်ဘူး ဟေးဘယ်လိုမှတက်ဘူးလို့မတော့ရဟန်းတော်ဘာလို့ငါဟိုသူဟိုဆေးရင်းနိုင်တော့ခံနိုင်ဘူးမှန်ပါဗျာဆေးရင်းတော့ခုနေနေတာအရက်ဆောင်နေနေတာအဲဒီလိုတော့တော့တော့ဟေးဒါရီဝိဝိဆိုရာဒီမပြီးတော့မဟုတ်ဘူးရေရင်းမပြီးတော့မဟုတ်ဘူးတော့မှန်ပါဗျာရေရင်းမဆိုရာမင်းမင်းမှန်ပါဗျာဟေး တော်ရင်တော်ရင်နဲ့နောက်တော့ရေလေးရှုပ်နှုတ်ဆိုတာရှုပ်နေနှုတ်တော့သူ့ကြီးလို့ဖြစ်တယ်ကြည့်ကြည့်ကြည့်မှများဆိုးတယ်လေကြည့်မှများမှစိတ်ပါတာဗျဟုတ်ပါပါဗျမမဗျမမဗျဘောပါပါလေဗျအဲ့ဒီတုန်းကတော့ စိတ်ပါလည်းပါကြီးကိုပြဟုတ်ပါဘူးဟုတ်ပါဘူးအခုရောအဲ့ဒီလိုလိုမှလည်းအခုရောဟုတ်ပါဘူးဟုတ်ပါဗျာဘောဘောပါလေအဲ့ဒီတော့ငါစေတဲ့နာမျိုးရှိရင်ဘာလို့မရအောင်မှာတော့ပါပါဗျာပါပါဗျာကိုကိုရောင်းရတာအကျိုးပြည့်တာပါပါလေဗျာဘောဘောပါအဲ့ဒီစေတဲ့နာမျိုးရှိဘာလို့မရအောင်မှာတော့ပါပါဘူးဟုတ်ပါဘူးပါပါလေးဟောပါဗျာ ဟိုမှာရုပ်တော်ကမြို့တော်ကရစ်တော်တော့တောက်ခဲ့တယ်ငါဟုတ်ဘူးကြီးတယ်လာအောင်လေငယ်ငယ်လည်းမတောက်ဘူးလေခုဒီခုတော့ခင်ဗျဘာဒီလောက်လာတော့လဲဘယ်မှာမလုပ်ပါဘူးခင်ဗျမတရားတာခင်ဗျအမြဲစဉ်းစားတာဒီတော့ဆရာတော်မင်းရောရစ်တော်တော့တောက်ပါဘူး တို့နင်းကိုမူဟဲ့မှန်ပါဗျာနာတော့လဲလာသည်ဘာဝါတို့ဒီလိုဘာတို့သမုန်တိကြောက်ရတယ်ဒီလိုဘူးဘူးအဲတရားဟောတော့မဆုံးမဆုံးနဲ့တွေ့ရကြချေဟောလည်းဟောကိုယ်ကလည်းတော်ရတာကြီးတော့ဆုံးတော့ဆုံးတော့ရည်ရည်ကြတယ်ဒီနေ့ကမှဟောတတ်ရအောင် မှန်ပါဗျာဒီလိုခါတော့တော့ဟင်မာကြီးရိုးရိုးတော့ဟောပြီးတော့ဒီလိုကြာခုလုံးဆုံးလုံးဆုံးလုံးတော့ဒီလိုကြာပြီးခါတော့တော့မှန်ပါဗျာဒီလိုကြာတော့မင်းတို့မလှူနိုင်ဘူးဗျာဘာလို့တော့ကြားတယ်တို့အမေချတာဟိုဘာလို့ဘင်းကြီးပါဘူးအေးပါရဗျာဒူးဒူးအမပါမပါတဲ့ဒင်းကြပဲကြိတ်ကြကိုယ်ခမားဘင်းကြီးပါဒူးဒီမမီးရဲ့မမီးရဲ့ ဒီစေတဲ့ရှင်ပြားလည်းပင်မလာဘူးတပြေဦးတော့ပါဦးမယ်ဘူးဒီတော့ကျင်းပါဘာလို့ဆောက်မပါဗျာစေပြားလည်းပင်မလာဘူးခလေးရထားပါဗျာသလားသားလည်းမလို့ဘူးဗျာဟင်စေရတဲ့ပင်မလို့ပါဘယ်မှာလဲ ဒီလိုလုံးအကိုတရားလုံးဒီလိုဥပဒေကြီးလိုက်ခင်ဗျာ။ကြောက်ကြောက်ပါဘူး။ဟင်ဒီလိုတော့ကြောက်ပါ။ဒါကနာဖေးအိတ်တာ။ဒီဒင်းကြီးနဲ့ဒင်းနဲ့ဒင်းကြီးရတာတကယ်တော့မခံနိုင်တော့ပါဘူးခင်ဗျာ။ဒင်းနဲ့ဒီဖျားလို့ဆိုခုတော့ခုတော့တော့ရတယ်ပြော။ဒါလည်းပြောဘူး။ဘယ်လိုပြသူပြန်နေတော့ဒီပန်းမှာဒီပန်းမှာသူ့ရဲ့ဆိုခံနိုင်မှုတော့။ဒီဒင်းကြီးနဲ့တော့ဖြစ်ကြတာ။ ကျင်တော့ညောင်လုံးပေါ့ညောင်လုံးပေါ့ဟင်ဟင်ဟင်မမလေးဒါတို့က မကောင်းတဲ့လူတို့ကစိတ်ပါလက်ပါရိုးရိုးဖြေစီကားကိုလှိုက်လုပ်ထားတယ်မှန်ပါပါမှန်ပါတယ်ကောင်းတာကြတော့သူကပိုးဆက်စားကလေးမှန်ပါပါမကောင်းတာတော့စေရနာမရှိဘူးမှန်ပါပါမှန်ပါတယ်ဗျာမှန်ပါတယ်ဗျာရှိသလားခင်ဗျာရှိပါပါမှန်ပါတယ်ဗျာဒီလိုကောမှန်ပါပါဒီလိုမရှိဘူးဗျာဒီလိုဆိုအပေကလို့ပုံပုံတော့ဘူးလုံးတော့လုံးလုံးတော့ဟုတ်ကဲ့ အဘယ်ကလို့ဖို့ဒီပတိတလို့ဆိုသိနေပြီဟုတ်ပါဘူးမှန်ပါဗျာပြီးတော့ပတိကလည်းဒုပြောနေတာလို့ချင်တာလို့မချင်တယ်လို့မပြောတာမှန်ပါတယ်ဗျာမှန်ပါတယ်လို့ချင်တယ်လို့ချင်တာလို့မချင်တယ်လို့မပြောတာမှန်ပါဘူးလို့ညင်းမယ်မှန်ပါဗျာမှန်ပါဗျာမဟုတ်လို့ညင်းတာဘာလို့မတွေးကျင်ကျင်ဘူးအမှန်ကအတွေးနဲ့အဲ့ဒါလဲကြမှာလေမှန်ပါအတွေးစားအမှန်ယူမှာပဲမှန်ပါဗျာဟုတ်တယ်နော်မှန်ပါဗျာဟင် မတွေးအောင်ခိုင်းတာပါတရားရှာခိုင်းတာမဟုတ်မတွေးအောင်ခိုင်းတာမှန်ပါတယ်မတွေးရင်မှတ်တဲ့နေရာသိရောက်ရင် तू သိပြရှိတာသူကသူသိတာသိတာပါမှန်ပါတယ်ဟုတ်နော်မှန်ပါတယ်သူသိပြရှိတာသူကသူသိမှာမှန်ပါတယ်ဗျာသူကသိရှာမှာမဟုတ်တာအတွေးကိုကောက်ရမှာမှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်သူကခုနကဆွေးနွေးပေးကြတဲ့အတိုင်းဆိုဟိုပေါ်ပေါ်တတိဝင်ဝင်နဲ့ထွက်ထွက်တဲ့ဆိုတော့အဲ့ဒါအတွေးမျိုးမရအောင်တယ်လို့သတ်မှတ်နေရတော့မှန်ပါဗျာဟုတ်နော်အေးဟို အောင်မေတတိကဘယ်ဘယ်လိုနေတယ်ထွက်ဘယ်လိုနေတယ်ဟုတ်ရဖြူတာလေးပေါ်လိုက်ဘယ်လိုဖြူတာမှန်ပါပဲတရားရတော့ဖြူတာလေးကတက်ရင်ဘယ်လိုတက်ထားကြဘယ်လိုကြက်ထားလဲအဲ့တော့ဖိုက်ကြည့်နေရလားပဲအဲ့တော့ဒီကပရမဖတ်ထုတ်တာဒီကပဲမှန်ပါဗျာဒုက္ခဒုဝေကိုမရအောင်လုပ်ထားမှန်ပါဗျာအဲ့တော့24နာရီဘာလုပ်လို့လုပ်ကြည့်မှာလုပ်ကြည့်မှန်ပါဗျာဘယ်ဟာမှမကောင်းဘူးမရှိဘူးမှန်ပါဗျာ ဒါကြီးကရုပ်တယ်မမှတ်နဲ့မှန်ပါဗျာမမှတ်ရင်ရုပ်သေးဆိုရုပ်သေးရုပ်သေးဆိုမှန်ပါဗျာမှန်ပါဗျာရုပ်တမောရဲ့လို့မမှတ်ရင်အဲ့ဒီကရုပ်သေးကြီးတယ်ရုပ်သေးတော့မှန်ပါမှန်ပါဗျာဟုတ်နော်မှန်ပါတယ်ဗျာဒါကတော့မြတ်တယ်ဖြုတ်လိုက်ကြဘူးဆိုလက်ဆုံးမထားနဲ့မှန်ပါတယ်ဗျာ အမြတ်မှုဒါတော့ဘုရားကြောင်းဟဲ့ဒါကတော့ဥပ္ပဇေယမလို့ဆိုအမှတ်လည်းလို့ထားလိုက်ရင်လည်းအမြတ်သွင်းမမှတ်ရင်မြတ်သေးဆိုလို့ဆိုဇေယနာပြောဘဝရမှာပေါ့ပါဗျာဘုရားကတော့ဘဝရမှာပေါ့ဒီရုပ်ရမမှန်တဲ့အဲမဆွနဲ့နောက်လည်းမဆွနဲ့ဟင်မမပါဗျာကိုကအဲ့လိုလုပ်ရမှာအဲလူကျင်တော်အပေကြောက်တာကဟုတ်ဗျာဘာလဲငြူရော အဲခမားတို့လိုက်ရှာနေတဲ့လူသားသမားကြောက်တယ်လို့ကြောက်လို့လားမမဗျာမမမဟုတ်ပါဘူးမမဗျာလည်းလည်းရှိလည်းလည်းနော်လေမမနာရှိတနာနဲ့ငြိုးပဲပါလေငြိုးပဲပါလေမမဗျာငြိုးကဘယ်လိုလုပ်ကြရဲဆိုတော့ဟို အဲရန်သူဖြစ်သူကသတင်းမေးပြီးနောက်ကခြေရခံလိုက်ပြီးပေါ့လိုက်ပြီးမှမှန်ပါရဲ့ဗျာအဲဒီခါမျိုးဆိုရင်တို့ကသိချလက်ချပွားရဲ့လူမှန်ပါပါမှန်ပါသိချလက်ချစားရဲ့လူမှန်ပါရဲ့ဗျာသိချလက်ချအိမ်ရဲ့လူမှန်ပါဗျာဟင်မှန်ပါရဲ့ဆရာခါတော်ကြီးကခွေးမကြီးဖြစ်မှာကိုအဲဒီရန်သူတော့ကြောက်တယ်ကြောက်ပါဘူးဒီအဖြစ်တော်ရည်ဒီ ဖြစ်တော်မျိုးဘူးဟုတ်လို့ဟုတ်တော့မကြောက်တော့ဘူးမှန်ပါဗျာသူလူတွေလူပြောဘူး အဲကြောက်ချင်ဆန္ဒရှိတာမှန်ပါဗျာကြောက်ပါတယ်ဘာကကြောက်တာမှန်ပါဟုတ်စီကနာကရိုးရိုးချင်းစီမကြောက်ဘူးမှန်ပါဗျာနောက်ကရန်သူလိုက်နေအောင်မကြောက်ဘူးမှန်ပါအဲ့ဒီရန်သူကတတိမေးပြီးအဝေးကလိုက်တာမှန်ပါဗျာဒီကိလေသာကတွေးထားတဲ့ချက်ချင်းဝင်မှန်ပါဗျာချက်ချင်းချက်ချင်းအဆွဲခိုက်ပါလေမှန်ပါဗျာဒီကိုယ်ကိုယ်ကိုဆွဲခိုက်မှာပေါ့မှန်ပါဆွဲဆွဲဆွဲခိုက်မှာပေါ့ဟုတ်ကလားမှန်ပါအဲ့ကမှရမှာတယ်မှန်ပါဗျာဟင်အဲ့တော့အပေကလို့ချင်းဟောဒီတတိတလုံးနဲ့ အဲ့ဒါကိုယုံမှရမှန်ပါမှန်ပါမှန်ပါမှန်ပါတလောက်ယုံတယ်ဒီမော်ဘယ်လိုယုံလဲဆိုတော့ဟင်အခုမရှိယုံပါလေအခုမရှိဘူးယုံပါလေဗျာဟင်ယုံပါလေပုဂ္ဂလာကိုမမပါပုဂ္ဂလာတော့မှာပါဗျာဒီဘုရားတော့ပေါ်ပေါ်တယ်ပေါ်သေးတာပဲဗျာဒါတော့ဟင်ဒီတိုင်းမှနေရမှာတော်တော်မှမှမှ မှန်ပါပဲဒါကမှန်မှန်မှန်ပါပဲမှန်ပါများတော့သူပြောလို့ခုနကအထင်းနဲ့ပြီးနဲ့ထင်းနဲ့ပြီးနဲ့ထင်းနဲ့ပြီးနဲ့ PPT PPT မှန်ပါပဲဟိုတို့တခါတည်းဖြစ်ကြည့်တော့ ထီရတာတရားတွေထီပြီးပြီးရတာသူတို့ကပြန်လာကျေးဇူးပြုပြီးတို့တို့နေတာတို့ကလည်းမင်းတို့ဘာလို့ထားတယ်တတိယဒါပဲစိုက်ကြည့်နေတာပဲတခြားဘာမှမလုပ်ရဘူးမှန်ပါဗျာဟင်စိုက်ကြည့်ရတာတို့ခုနပြောတဲ့ကာသမာဆိုတိုင်ခွက်ကြည့်တို့ကိုယ်တိုင်ခွက်ကိုကြည့်နေရတာပဲကိုယ်တိုင်ခွက်ထဲမှာသူတို့ပေါ်ပြနေတာပဲဟာစိုက်ကြည့်နေရမှာပဲမှန်ပါဗျာဟုတ်ဗျာစိုက်ကြည့်လို့ခုနပြောတဲ့အအထီးပြောက်ဒီပြောက်ကနေဆိုတဲ့အေးဒါလေးဒါရမှန်ပါတယ်ဗျာမှန်ပါတယ်ဗျာဒါတော့ဘသူယူယူတာဒါပါပါဗျာ န်ပါဘူးဟုတ်ပါအတူတူရအတူတူအောင်လို့မှန်ပါတယ်ဗျာမှန်ပါတယ်ဟုတ်ကဲ့ဒီအဲ့လိုအတူတူသွားရင်ဘုရားကောင်းကအာရုံပြုလိုက်တော့မတွေ့နိုင်ဘူးတွေ့နိုင်ပါတယ်ဗျာနော်မှန်ပါဗျာဒီအိမ်ကနေအာရုံပြုတော့တွေ့တာတွေ့တာပါဒီလိုကြောင့်အာရုံပြုရင်တွေ့တာပါဗျာစံရကအာယုံပြုမှန်ပါတယ်ဗျာမှန်ပါအတူတူရင်အတူတွေ့နေတာတွေ့နေရပါမှန်ပါဗျာဟုတ်တယ်နော်မှန်ပါတယ်ဗျာ ဟင်မှန်ပါအဲ့ဒါဆိုဒီလိုလာဖို့လိုသေးလားလိုပါဘူးဗျာဟင်ဘာလူရာတော့ဒီလိုဆိုတာဒီလိုစားရပါဗျာဒီနေ့တခါတော့ပြင်းနေပြင်းနေတာပေါ့ဗျာဒီမျိုးတော့လျာလို့ဒီလိုရရဲ့အဆုံးမှာလက်ကြံဒီကြကြလုံးဝမှာပေါ့ဗျာဟုတ်ကဲ့ဗျာလည်းတစ်နှစ်တခါတော့လာပြည့်ပြီဟုတ်ကဲ့ဗျာ ဟင်ဆေးတို့ပြောတဲ့အတိုင်းအဲလို့ရင်တို့နဲ့တွေ့နေမှာပဲဆေးတို့စီလာတော့ဆိုပုဂ္ဂိုလ်ကြီးခင်လို့လာတာဟုတ်ပါဘူးခင်ဗျာဘာသာကြီးတို့လာတော့ဖြစ်နေဘူးဟုတ်ပါဘူးဟုတ်ဟုတ်ကျင်ဟုတ်ပါဘူးဟင်အဲဒါကျတို့စီဘာသာကြီးတို့လာတာမဟုတ်ဘူးဘာသာကြီးရင်ဖျားကန်းကတင်ပြီး အဲဟုတ်ပေါ့ဒီလာတော့ကိုကြီးကြည့်ခြင်းလို့လာတာအဲကိုတော်ကြီးတော့လဲလုတ်တော့ကိုတော်ကြီးကြည့်ခြင်းလို့လာတာကျေဘုရားရှင်ဖြေအောင်မုန်းတော့ပါဘူးနော်လဲလုတ်တော့ကြည့်ခြင်းလို့လာတာမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ကဲ့ အရှင်ကျေဆွဲရမယ်သူကြီးကအရှင်ကျေဆွဲရမယ်သူတရားလေးဆွဲမှရမှာအရှင်တို့မိတ်ပါဘူးဗျာဘာဆိုင်တော့ကြာအဲ့လိုကြီးလားမနေနဲ့ဒီနေတိုင်းရောက်တယ်ဆိုတော့သဘောပေါက်ဟုတ်ညတိုင်းရောက်တယ်ဆိုနေတိုင်းရောက်တယ်ဆိုဩဆွဲမှရမှာနော်ဆွဲမှရပါဗျာဒီနေ့ညတိုင်းရောက်တာပေါ့ဗျာ အေးမကိုဝဲကြီးဟုတ်ဗျာဆရာတော်ဗျာဘုမအေးတိတ်ခွေတွေပေးလိုက်တော့ဖူးရပါလေဗျာအေးဟုတ်ကဲ့နိုင်ရပါလေဗျာလက်ကြီးလေးရောက်ကြတော့လေအားမရအောင်ရှင်နေဗျာလက်ကြီးရောက်နေလာခြင်းမိလားဘုမကိုပါဆိုဗျာကျေးဇူးရှင်ပါဗျာပုဂ္ဂိုလ်ဆိုတာမဟုတ်ပါဘူးဘာထူးတယ်ဗျာဟင် ပုဂ္ဂိုလ်ဆဲဘောပါဗျာကြည်တို့ဟဲ့ဘာလို့ပြောလုတ်ချင်တဲ့ပုဂ္ဂိုလ်ကတစ်ခုနဲ့ပြီးနှစ်ခုမရှိဘူးမှန်ပါတယ်မှန်ပါတယ်မှန်ပါတယ်မှန်ပါတယ်ဟင်မှန်ပါတယ်ခဏခဏလာတာတော့နားထောင်လို့လာတာတော့လုတ်ချဖို့ဖြစ်မှာမှန်ပါတယ်မှန်ပါတယ်ဘယ်လိုလုပ်ဟုတ်ပါဘူးဟင် လုံးချင်လို့လာတာလားနားထောင်လို့လာတာလားဘာနဲ့နဲ့မကျူလားလို့ပါနေမင်းရင်သေးလို့ပါဗျာအဲအရင်ဆောင်နေလူတိုက်တာလည်းဒီမမဗျာအရင်ကလေးလို့ပြောတယ်ဒီအရင်ဆောင်လေးခဏထိုင်မှာတော့လေလူတိုက်ပြီးတော့ခဏဟင်ဟင်ဘယ်မှာရောက်မှာပြောလို့ပြောကြီးရရှိတာပဲ ဟိုပထမသေးတူဆရာတော်ဘုရားကြီးအဲ့တော့ဟိုခိပြတော်ဆိုအရှင်ဘုရားရဲ့ဘာမှဟိုစာချစရာဘာမှမရှိတော့အဲဒီဟိုဟာမျိုးတောင်ပြန်ကလာတော့ဟုတ်ပါဘူးအဲဒီမှာသူ့ဆရာကရန်ကုန်ချောင်းဥလာဘမှန်ပါပါဥလာဘကအဲဒီဥနာတော်ကိုစကားတစ်ခွန်းနဲ့ပြောတာရှင်ဘုရားရဲ့ဟုတ်ပါဘူးကျိုးလူလေးမရှိဘူးဟုတ်ပါဘူးဟင်ဘယ်လိုမိတ်နာလဲ မောင်နာရဒရဲ့တရားအထုမဟုတ်ဘူးဘူတံဘူတတော့ပပတိပါပါပါတပတိဒါရှင်ပြားတို့ပရိယတိယသိမှာပဲဟုတ်ပါဘူးဟုတ်ပါမှန်ပါဗျာ ထင်ရှားစွာဖြစ်ပေါ်လာတာကိုထင်ရှားတဲ့ထင်ရှားအောင်ရှုกว่าတာပေါ့မှန်ပါဗျာအဲ့တော့နာပြီးကမှအေးတာပေါ့လေအဲ့ဒါအေးအေးတာထင်ရှားလာတာပဲလေမှန်ပါအဲ့ဒါကိုထင်ရှားတဲ့ထင်ရှားအောင်ဒါပဲဆက်လိုက်မှတကြည့်နေသူကနေဆုံးသွားတာပဲလေမှန်ပါဗျာအဲ့ဒါနဲ့မင်းကြီးဇေတရုံဆရာတော်ရဲ့လို့ဖြစ်ထားလားတခုရဲ့မှန်ပါဟုတ်နော်ခုဘယ်နှခုရှိဘူးဟင်မှန်ပါမှန်ပါ ဟုတ်ငါလို့မပြောက်လို့ရတယ်ပြေမနိုင်ဘူးနိုင်မယ်ငါလို့ကိုမမိဒီမမိရပြောက်လို့မရဘူးဟင်ဒီမလို့များပြောက်သွားသလားပြောက်ပါဘူးဟင်ပြောရမလို့ပြောက်တယ်ဒီမှာဟင်ဆရာပြောမှမှတ်မိပါဗျာဟင်ဘယ်ထုတ်ဒီကအထုတ်ထားကြိုက်တာ မှန်ပါဗျာမှန်ပါသမထမကြိုက်ဘူးမှန်ပါဗျာမှန်ပါဟင်မှန်ပါဟင်ဟင်နာရာသူနေနေမှမကြိုက်ဘူးတို့အပြင်းမထူရလို့ခင်ဗျားတို့မလာရင်ကြုံခုချင်းပြေးနေခုခင်ဗျားတို့လာတော့ကြီးဗျသူမရငါမရမောဗျဟုတ်ဗျာဟုတ်ပါဗျာအဲ့တော့တို့အပေကလွတ်တာ တာသိနေပြီတော့အေးဘာလို့လူတွေနတ်တွေနိဗ္ဗာန်တွေစဉ်းစားမစဉ်းစားဘူးဘယ်ကလို့ဖို့ဒါကြီးကြီးတရားတာတိဘယ်ကလို့မှန်ပါဘူးနော် အဲဒီထိတာတွေနဲ့ထိတာတွေဒါမကူပဲမှန်ပါဗျာဒါမကူပဲဒါမကူပဲမှန်ပါရှိမှန်ပါဗျာဟုတ်နော်ကိုလို့ထားပြီးတော့တတိနဲ့ထားကြည့်ပါလို့ရှင်လို့လို့ထားမြင်တာပါမှန်ပါဗျာမှန်ပါဗျာလို့ရှင်လို့လို့နေတာတော့မှန်ပါဗျာလို့ရှင်တာကဒီဘယ်လိုခိုင်းနေလဲဒီကဘယ်လိုလုပ်နေတာလဲမှန်ပါဗျာဒါရှိနေတာဒီလိုတရားပဲလေမှန်ပါဗျာမှန်ပါအဲ့ဒါတရားပဲလေအမှန်မှန်လေးမှန်ပါဗျာဟုတ်ဗျာမှန်ပါအဲ့ဒီပြောနေကြတခုရှိသေးတယ်ကစားသမားတို့စစ်ကစားတာဖြစ်ဖြစ် ဟိုတို့ကျမ်းမာရေးတစ်ပါးတာပဲဖြစ်ဖြစ်ခံစစ်ထိုးစစ်မရှိဘူးမှန်ပါဗျာပြီးတော့အာဘာမီတို့ကခံစစ်နဲ့တော့မှန်ပါဗျာခံစစ်ကကိုယ့်ဘက်ကိုတူနေမချုံဘူးမှန်ပါဗျာဟုတ်နော်မှန်ပါဗျာထိုးစစ်ကသူ့ကိုချေဖို့ဘူးမှန်ပါဗျာဒီလိုလိုရတာတယ်နော်မှန်ပါဗျာပြီးတော့အာပြောသွားရင်ကိုကအာမေးပြီးကိုကလိုရတာပဲမှန်ပါဗျာအဲ့တော့ငါအိယာကိုချေမှန်ပါဗျာနည်းနည်းအိယာကိုချေမှန်ပါဗျာ ညအိယာဝင်ခြင်းကတနေ့တာအဝတ်ထုတ်ပြီးခေါင်းပေါ်ကချတဲ့ခြင်းကခေါင်းအေးတဲ့ခြင်းကိုမှန်ပါပါမနေ့ညာတော့အပြင်တော့၄နာရီလောက်ကြာတာမှပြေတာကနောက်ရဲ့အတွက်ကိုအဝတ်ထုတ်အစ်စ်ကိုမရွက်ခင်လို့မှန်ပါဗျာခေါင်းအေးတဲ့ခြင်းအဲ့ဒီခြင်းကကိုကိုထိုးစစ်ခန္ဓာတဲ့အကုန်မှန်ပါဗျာဒီနောက်ပြီးတင်းနေရင်လို့မှန်ပါဗျာမှန်ပါဗျာ ဒေဝရင်လို့မှန်ပါပါဖြစ်နိုင်ရင်အဋိဌာမယ်လို့မှန်ပါပါဒီတိုင်းဆိုရင်ပြင်းသွားတတ်တယ်မှန်ပါပါမှန်ပါဘယ်နေရာကဘယ်နေရာထိမှန်ပါပါပြီးတော့ဘယ်နေရာကဘယ်နေရာထိမှန်ပါပါအဋိဌာမယ်လို့ရတယ်မှန်ပါပါဒီဟိုကတော့24တိုင်းဖယောင်းတိုင်းလို့တော့တခါတည်းနေတယ်မှန်ပါပါ ဟင်မှန်ပါဗျာအဲဒါလေးပြီးစားလို့ဘုံဖြစ်ဖြစ်ဘူးလား24တန်ဖျောင်းတိုင်းဟိုတမကြီးပဲမှန်ပါဗျာတမကြီးအပေါ်24တန်ဖျောင်းတိုင်းဒီတေမလည်းတော့ထမ်းကောဟုတ်ဟင်နိုင်မရှိတော့အဲ့ဒါကနိုင်ပဲလို့မှန်ပါဗျာအဲတမကြီးပြည့်နေပြီခန္ဓာကစကားပြောတာပဲ ဟင်စာကြကကမဘောလာတယ်ဟင်အဲဟိုမိကြီးရောမိရလည်းမသိသေးဘူးဘယ်လိုကလည်းမိရလည်းမသိသေးဘူးဘာတော့ကမိကဟောမှစတယ်တော်ကလည်းကအဓိဋ္ဌာန်တင်တဲ့ပုဂ္ဂိုလ်မိသားဟောင်းလို့ဘာလို့ကိုယ်ရှိတာသူဒီကဘုရားဘုရားကဒီတည်းကြီးရတဲ့ဆရာတော်ဟောသလိုကြောက်ကြပါဗျာ တပလို့ဖြစ်လို့ကြီးတဲ့ဒိဋ္ဌံတည်းတရက်ကနေရနေရက်ကသုံးရဒိဋ္ဌံကိုသီလမှတဖြည်းဖြည်းတက်ရတယ်တဲ့ဒီလိုဟောဘူးပါတယ်အဲ့တော့သုံးရက်လောက်တင်ပြီးတော့ရရင်ရှိ9ရက်လောက်ပေါ်တယ်9ရက်လောက်တင်လာတဲ့အခါကျမှတစ်ခုပြတ်သွားမယ်ဗျာတဲ့အဲ့ဒါဆိုရင်ဖယင်းလင်းတင်းရင်လင်းတီးလင်းလင်းကြတယ်ဟုတ်ဗျာတော့ဟောကစားဟုတ်မှတ်တာပါတယ်ဗျာဟုတ်ဗျာကျွန်တော်ဒိဋ္ဌံဆိုတာလေညံမြိုက်တင်ကတော့ဖယင်းလင်းတီးလင်းဖြစ်ဖို့မော်တယ်ဗျာ အဲဒီအဲဒီတဲ့ကခင်ဗျမကြောက်တော့မကြောက်တော့မကြောက်တော့မကြောက်တော့ခင်ဗျဘာလို့မလဲမကြောက်တော့ဗျာမကြောက်တော့မကြောက်တော့မကြောက်တော့မကြောက်တော့ခင်ဗျာမကြောက်တော့ခင်ဗျာ ဟုတ်ပါတယ်ကြောက်ရင်ဒီလိုလုပ်ပါရမှာပေါ့အဲမှန်ပါတယ်မှန်ပါဒါကြောင့်မှန်ပါတယ်မှန်ပါတယ်ဟုတ်တော့ဟိုလိုဒီလိုကြီးထောင်တယ်လို့ရှိရင်ချီချီပုတ်စရာမရှိတဲ့အတွက်ချက်ရောက်နိုင်မှုအဲမှန်ပါဒီကားနဲ့ဖြစ်တဲ့တော့ကြောက်တော့အဲ့လိုလိုရတယ်မှန်ပါဗျာအဲဉာဏ်နဲ့အချိန်ကြတော့အများရန်ခံစစ်ပေါ့မှန်ပါဗျာမှန်ပါဟုတ်မှန်ပါဗျာလူချင်တာလုံးနဲ့အမှန်မလို့မှန်ပါဗျာအဲ့ဒီနေ့ဒီနေ့လုံးလူချင်တာလုံးအမှန်မလို့ညထိုင်တဲ့နေရာမှာအာဟုကောင်း ဟုတ်ပါဘူးမှန်ပါတယ်ညထိုင်တဲ့နေရာထိုးစစ်မှာအာကုံထားလေဟိုမိကြိုင်ဘူးအာကုံမှန်ပါဗျာငါကြည့်ကြည့်ပြုတ်သွားတာမှန်ပါဗျာမှန်ပါတို့ကလူချင်းသိရှိဖို့လိုတယ်လူချင်းမှန်ပါတယ်ဗျာဟုတ်ဗျာမှန်ပါတယ်ဗျာဟင်မှန်ပါတယ်အဲလူအလောခါတော့သူစီကိုထုတ်လိုက်မှထင်လို့ရှင်ဗျာနောက်တစ်ခါတန်လာပြီးမှလားဒုစုမလာခင်မှန်ပါတယ်ဗျာမှန်ပါဗျာ ဒုစီမလာရတင်ပါတန်လာတွေးမှလာဒုစီဘူးဘယ်တော့တန်လာတွေးမထင်တော့တင်ပါတွေးပါလေခင်ဗျာတွေးပါလေခင်ဗျာလို့ဘုတွေ့တယ်။ဘုံကြီးတွေ့မှာပေါ့ဗျာ။လက်လုံးတော့ဖုံကြီးနဲ့ခင်ဗျားတို့ရှေ့ကြောင်းတော့ဖုံကြီးဆိုပါ။ဘုံတို့တလူကြီးတော့တို့ပြောလို့။ကိုးကောင်းတယ် ပြပါတယ်ဗျာဘုရားဘုရားကိုပါကတော့အုပ်ထဲမှာဗျခင်ဗျာမမမဟုတ်ဘူးအုပ်ထဲဟာကိုအခုမှတော်တော်လေးစဉ်းစားလာအမရဘူးဗျမရဘူးဗျကျွန်တော်ကတော့ဒီလိုတွေ့ပါလေဗျာဆရာတော်တာဝန်ကသာမရဘူးအဲ့ဒါလည်းမရဘူးမရဘူးဗျာဟုတ်ပါဘူးဘုရားဟိုဝတ္တိရာရှင်ဗျာတို့ခန္ဓာတို့လားဟုတ်ပါဘူးဒီဓမ္မပတ္တိဓမ္မပတ္တိဆိုငါကြည့်ခြင်းတရားမျိုးကြည့် မှန်ပါတယ်ဗျာတရားမြန်မာငါပြင်နေဆိုမှန်ပါတယ်ဗျာဟုတ်နော်မှန်ပါဓမ္မပတိတော်မှာပတိလေးဟုတ်ပါဗျာဟုတ်နော်မှန်ပါဗျာဒီငါနာမှာလာနေပြီငါခိုင်းတဲ့အတိုင်းမလုပ်ရင်စိတ်တော်လာဝေးတော့ကွာမှန်ပါဗျာဒီစိတ်တော်လာကြီးဝေးကြီးဝေးနေပြီကငါခိုင်းတဲ့အတိုင်းလုပ်ရင်ငါနဲ့မိမိလေးဆိုမှန်ပါဗျာမှန်ပါတယ်မှန်ပါအဲဘန်ကဘန်ကကြီးကတရားမြန်မာဘန်ကဘန်မှန်ပါတရားမြန်မာဖရာမြန်မာဟုတ်မှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့တော့ဘယ်လိုမှန်မှန်မြန်မာလား မှန်ပါဗျာမင်းမလားမှန်ပါတယ်ပါဗျာမှန်ပါပြီးတော့တယ်ဟုတ်ပြီဒီအရှင်ဘုရားဘယ်နာတော့ဒီတော့ဒဇယ်ရဗျာအာဒဇယ်နဲ့ဘယ်လိုလုပ်လို့လဲလွတ်တော်မှာပြီးတော့သူဝေဝေနေတာလေအာအော်ဒီတိုင်းပြမနာနဲ့ပါလာတာမှန်ပါရှင်ဟင်ဘာရှင်ဘုရားတဲ့ပြီနော်မှန်ပါရှင်ရှင်ဘုရားတဲ့ပြီနော်ဟင်မှန်ပါရှင်ဒီကနေကြောဘာလုံးခါနဲ့လာတဲ့ဟိုတန်ငါမင်းဒုက္ခပဲတဲ့ အရှင်ဘုရားခါထောက်ပြီးတော့သိနော်သာဝတ္တကရေမှန်ပါတာငါမြင်မှန်ပါတယ်ဗျာမှန်ပါတယ်ဗျာမှန်ပါဗျာမမတက်မလို့ချင်းငကြူတက်မလို့နေရအဲပြင်းနေမြင်တန်အောင်မလားမမဆင်းတော့မမဘုရားမမဆုံးခါတော့တက်မလို့လေတန်အောင်မလားတန်အောင်မလားတမီးဟုတ်ပါဗျာမမရပါ ဟင်မမြင်ဘူးသားရဲ့မမြင်ဘူးသိဒါကဒါကဒါကဒါကဒီမှာဒီဘယ်လိုလုပ်ဘုံပြန်ကြံနေမလားပဲဆေးအောင်ပါပါတော့မဟုတ်ဘူးကေဘယ်လိုရှိရအရှိရအောင်တော့ဒီကလည်းဒီကလည်းပါပဲအဟုတ်ပြီဟုတ်ပြီဟုတ်ပြီဟုတ်ပြီရှင်ရတဲ့တည်းရှင်ရတဲ့တည်းရှင်ရတဲ့တည်းဟင်ဒါပါပဲ လေအဲတော့ဟိုတန်ကမမြင်နဲ့နဲ့မြင်ပါတယ်ပြောရင်ရှင်ဘုရားသိတာစကကိုဒီလိုအရိယာဝါလာဥပ္ပရိယဒီဆေးသခန်းဘာလို့ဒီလားဥပ္ပရိယဟုတ်ပါဗျာဟုတ်ပါဗျာဟုတ်ပါဗျာဟုတ်ပါဗျာအဲတော့ဂါဝကထိပ်ကိုအရှင်ဘုရားပြောပါဦးဗျာ သူဒီစစ်ခါတော့သူဘူးတိမှာပေါ်ရှိတယ်ရှင်ပြလို့ဆိုတော့ယူမှန်းမှမှန်နေပါသူဒီလိုဆရာကိုယ်တိုင်တာပေါ်ပါကသင်္ကားကဝါလာတပေါက်လားနှစ်ပေါက်သာဒကာကတပေါက်လားနှစ်ပေါက်ပါဗျာနှစ်ပေါက်ဗျာနှစ်ပေါက်ဒီဟိုဥပ္ပဒိဘက်ကလာဝင်ခံတပေါက်ကရှိတယ်သူကတိတ်တာတိတ်တာဟင်ဟင်ဒီဒီ ဟင်ဆယ်လိုဆိုရင်ဘယ်လိုလုပ်ကောင်းပါရဲ့ဗျာကာကာကူကြီးကာကူကြီးအဲ့လိုပဲပြောလို့ဒီတော့ဒါကမြင်နေမှာပါဘူးဘုံဘုံကပြည်ပြည်ကြကြပြောတာလေဟုတ်ပြီဒီဒါပြောလို့အဲတခါကျတော့တောင်းအောင်ဆိုလောင်းလို့လောင်းလို့လောင်းတင်ပါတင်ပါ တူဘူးလားနေတော့ဘာဟုလဲမတူဘူးတော့လောင်းဘူးတော့ဗျာလောင်းတာတူဘူးလားလောင်းဘူးမတူဘူးဆောက်ရဒီမှာမဲနန်းပေးမှာသူကဇရာဖောက်တယ်မှန်ပါဗျာဇရာဖောက်ဇရာဖောက်သူကနန်းတယ်လည်းဟိုဆောက်သူတို့အိမ်မှာ9ယောက်ရှိရင်9ယောက်ကိုဟိုစက်ဘူးကိုယူကလေးနဲ့လို့မှန်ပါဗျာစက်ဘူးကိုယူကလေးလို့ပြီးတော့အဲ့ဒီစက်ဘူး9ယောက်ကိုအဲ့ဒီပေါ်မှာဆွဲထားကြတာ မှန်ပါဗျာဟင်သူတို့ခုလိုဦးကလှူပါတယ်ပေါ့မှန်ပါဗျာစေတသာဘုံတဲ့လို့ဘယ်လိုလဲနာမည်ပါဆရာဘာလို့နာဘူးဘာလို့ဘယ်လိုမျိုးသူတို့ကိုစက်ကူလဲမှာတော့သူတို့ဒီလိုလဲအခါရနေတော့တာမဟုတ်ဘူးတော်ပြီတယ်မဟုတ်ဘူးအဲလုံးလေးတော့မဟုတ်ဘူးလို့ပြောတာသူတို့ အဲ့ဒီတော့တော့ကဲရှင်ဘယ်လိုတောင်းလဲနော်ဒီဒီဟိုဟိုရီဟိုမှာကျန်ရတာပြောလို့ဘောင်းသားပါဗျာဘယ်မရဘူးမရဘူးမှန်ပါဗျာဒီဒီရဲ့ဒီရဲ့ဟိုဟိုလိုကိုရနေဆယ်ရကဘီမနာပါစီလဲဟုတ် ဆိုတော့မြို့ကြီးရဲ့ဆရာဆိုရင်ဥဘောရီအဲဒီကာနာမှာရှိနေသေးတယ်ဒီအပြန်ကြီးအဲဒီဒူရိုကဘတ်တင်ပြီးတော့ဒီပြန်ကြီးပြဟုတ်လားခင်းခင်းဒူရိုပါပါဒီဘရိုဂျင်ဘရိုဆိုဆိုအဲဒီဒီဘရို မိတ်ဆွေပေါင်းတို့ခင်ဗျာဆရာတော်ဘုရားကြီးသီလကုံဓမ္မာတိကုံပညာကုံတို့ကိုအာရုံပြု၍ပညာပြပြကြောကြပါစို့ခင်ဗျာ ဘုရားဝိထိထာယတရားထံတော်ယရနာမြတ်တို့မတို့အာယုတိနာလို့လက်စုံမူ၏ရှိခိုးပူသောဘုရားမှရှော့အရောကြရသောဤပမာဏကုသိုလ်ခံစေနာကြောင့်အပြစ်ထားသိမ်းပါပြောင်း၍ဤဝိညာမမြင်လို့ပါလို့လင်နာသောအတိလွယ်ကူသောအကျင့်တို့ဖြင့်ကျင့်ဉာဏ်သိနိုင်ကြသောအဘဘုရားရှင်ဤတော်အစစ် ကြီးတော်စင်မြဖြစ်ကြပါစေ။အဟံတံတုအဟံတံတုတေတရမဏဘဟ ဖြေရပုံပါမှာပဲဒီဘုပ္ပထောင်ဒီမှာသမာဓိရမယ်အရှင်ဘုရားတရားတပည့်တော်ပြီတရဏဂုံဘုံဘာမြစ်ရှိပန်တော်ဒီနာရုံရခံယူဆက်ပြီးပါအရှင်ဘုရားဤတမေပုညအာတဝက္ခဏ ဟောဟံဟောတုအရှင်ဘုရားအရှင်ဘုရားဘုရားတပြည့်တော်ဤတိလဘုသူတိဘုရားတပြည့်တော်ဤဒါနဘုသူတိဘုရားတပြည့်တော်ဤဘာဝနာဘုသူတိအာတဝတေယမိဘတုကိုယ်ဟာကိုယ်ကြောင့်ဖြစ်တော်မေဖို့ဤအထောက်အပ္ပ ဖြစ်ပါစေတာရှင်ဘုရားရှင်ဘုရားအပမာတိနေမမေ့မလို့မတော်မဆောင်တတိတရားဖြစ်တံပါရိတတိလသမာရိပညာတုံ့ပိတ်ခါကိုလုံးလုံးစွာဖုန်တိန်ဖောက်တင်နိုင်ပါစေအာမင်